ဒီနေ့2020ခုနှစ်နိုမာလာ23ရက်နေ့တောက်ကြနေ့ဆောင်းရစကိုဗီဒီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း69ရင်ဘကဘုန်းကြီးတို့စိတ်တ ानु ပဒနာပြောနေစိတ်တ ानु ပဒနာမှာလဲမေဂိယတုတ်စိတ်တ ानु ပဒနာနဲ့ပတ်သက်တဲ့မေဂိယတုတ်ကိုဘုန်းကြီးတို့ပြောနေမှာအဲဒီမေဂိယတုတ်မှာအဓိက နောက်ကဟာလေးပြန်ခြုံပြောမယ်နော်မေဂိယ3မှာကိလေသာတွေကိုလွန်မြောက်ဖို့အကြောင်း၅မျိုးရှိတယ်အဲ့ဒီကြောင်း၅မျိုးဒါကိုမှတ်ထားနိုင်ကောင်းတော့နော်အဲ့ဒီကြောင်း၅မျိုးကနံပါတ်1ကဘာလဲဆိုတော့မိတ်ဆွေကောင်းဆရာကောင်းရှိရမယ်ဘုန်းကြီးတို့အဲ့ဒီမဆုလေးပေးထားတယ်ကောင်းသောဆရာမိတ်ဆွေမှမှန်စွာရှိပါစေ။ တရားထုတ်ရင်ဆရာကောင်းသမားကောင်းရှိရမယ်မိတ်ဆွေကောင်းရှိမှဓမ္မတရားရဘုနာကိလေသာလွတ်မြောက်ကြောင်းတရားတွေရတယ်နံပါတ်2ကတော့တိလပြည်စုံပါနော်ဆာမဏေနံပါတ်2မှာတိလပြည်စုံ ကိုကျင်ကုံလက်သက်လုံးပြည်စုံသည်တိလပြည်စုံပါတိလကိုကျင်တရားတိလ ကိုကျင့်သီလပြည့်စုံမယ်ဒါဘုန်းကြီးတို့ဆောင်းပုံလေးလည်းရေးတာသီလပြည့်စုံကိုကျင့်ဂုဏ်သက်လုံးပြည့်စုံစေနော်ကိုတဏ္ဍမှာ၅ပါးသီလရာဇရန်သီလလူစုလူသီလရှင်စုရှင်သီလပေါ့ပြည့်စုံတယ်ပြီးတော့အထုတ်တဲ့ခါမှာကိုယ်ရောစိတ်ရောဇွဲတဏ္ဍာနဲ့အထုတ်ရကိုယ်ကလည်းတန်ရမယ်စိတ်ကလည်းတန်ရမယ်လုံလဝရိယ ဟောနောက်ပြီးတော့နံပါတ်3ကကိလေသာနေရာစကားမှလွန်လွာရပါစေတရားနဲ့ပတ်သက်လာရင်လောလောကူပြောရရင်တော့ဘုန်းကြီးတို့တရားအထုတ်တဲ့အခါကျခက်ခဲရရှိတာပါဒီခက်ခဲတွေကိုစွန့်တင်ညှုံပြပေးမယ်စကားမျိုးပေါ့ဆုံးမစကားမျိုးကိုမှလွယ်လကူရမယ်ပြီးတော့ကမှအဲ့လွယ်လကူရတဲ့အတိုင်းကိုကစိတ်တဏ္ဍဇွဲတဏ္ဍလုံလဝရိယအပြည့်နဲ့အထုတ်ဖို့လိုတယ်အဲ့လိုအထုတ်ရအထုတ်ရင်လည်းအနည်းဆုံး ဘုန်းကြီးတော်ဥရပြညာလောက်ရထားအဲ့လိုရထားရင်ဒီပုဂ္ဂိုလ်ဟာကိလေသာလွတ်မြောက်ဖို့ခွင့်အများကြီးပေါ့လေအဲ့ဒီထဲမှာရှင်မေဂိယမိတယ်မြတ်စွာဘုရားဒီအင်္ဂါ9ရက်လုံးပြည့်စုံမှုမလွယ်ဘူးဘုရားဆိုမြတ်စွာဘုရားဗာမိတ်လဲဆိုမိတ်ဆွေကောင်းရပွားရေးကြည့်တယ်မိတ်ဆွေကောင်းဆရာကောင်းရရင်သီလပြည့်စုံကျင့်ကြနိုင်တယ်နော်နော်သူရဲ့အဆုံးအမ တရားလမ်းကြောင်းနဲ့ပတ်သက်တရားနဲ့ပတ်သက်ပြီးဆုံးမညွန်ပြမှုတွေရနိုင်တယ်။ကိုယ်ကကြိုးစားအထောက်မှုလည်းဖြစ်နိုင်တယ်။ဆရာသမားကြိုးကိုယ်ကကြိုးစားအထောက်မှုနဲ့လမ်းကြောင်းတက်ပြီးတာ။နောက်တစ်ခုကတော့ဗာလဲဆိုတော့ကိုယ်ကဒီလိုရှုမိုက်ရှုတော့ရှုမိုက်နဲ့ဥရပြညာအ ਨੇ ဆုံးရအောင်ပွားရမယ်။ဒါကိုပြောတယ်ပေါ့။ဥရပြညာရှိနေမှမဲ့ညာဖုန်ညာရနိုင်တာ။အဲ့တော့ဒီ၅မျိုးကတော့ ခုနကဘုန်းကြီးတို့စိတ်ကိုကိလေသာမလွတ်မြောက်ကြောင်း၅မျိုးနဲ့ဟောတာတော့ရှင်မေဂိယနဲ့ပတ်သက်သူနဲ့ပတ်သက်သူဣစ္ဆတရားဒီတော့ဒီနောက်ဆုံး၅ခုနဲ့ပဲကံကြီးလို့ဒီနောက်ဆုံး၅ခုပဲဟောတော့တော့အားလေးမှတ်ထားခြင်းအလုံးစုံဝိမု ക്തി ပရိပါဇနိယတရား15ပါးရှိတယ်ဒါတွေကတော့ဗာလေဒီမညာဖွညာရအကြောင်းတရားတွေပါပဲ ရတ္တမဂုရအကြောင်းတရားတွေအဲ15ပါး15ပါးထဲမှာရှင်မဂိယနဲ့ပတ်သက်တဲ့နောက်ဆုံး5ခုပဲဘုရားဟောသွားတယ်ဒါလေးမှတ်ထားဖို့အဲဒီအောင်မှာအဲဒီလိုယုံနာတရားတွေအဖြစ်ပြက်ကို မှန်ရင်မှန်ရင်လည်းကိုယ်စိတ်ထဲမှာနော်ဒီ၅ပါးနဲ့ပြည့်စုံရင်ဒါတော့ဒီကိလေသာလွတ်မြောက်နေမြောက်ဒါပေမဲ့လို့ချက်ချင်းတော့မလွတ်မြောက်ဘူးပေါ့ဗျာဆက်ရှုမှတော့ရှုမှရှုမှရင်ဒီခါလေးကိုယ်စိတ်ထဲမှာလောဘတွေဝင်လာမယ် လောဘတွေဝင်လာရင်လောဘပယ်ဖို့အတွက်အတုပနော်7ပါး7ပါးပေါ့ဗျာကာယကရတတိနဲ့ဆိုရင်ဒီတရားတွေကိုပွားများပြောင်းရှုရတယ်ဒါဘုရားကိုယ်တိုင်ညွှန်တာတာပြောင်းရှုပြီးပါနောက်ပိုင်းကိုယ်ကမ္မထာကိုဒီလောဘကပျောက်သွားပြီဆိုဒါလည်းဘုန်းကြီးပြီးတော့ထပ်ပြောမှာဒါတော့ကြံမြတ်မှတ်ထားမယ်နောက်ဟိုအဖြစ်အပျက်ကိုရှုရင်ရှုရင်လည်းဒုတိယဘုံမှာဒေါသဖြစ်တာဒုတိယဘုံမှာတတိယလောဘဖြစ်တာလို့အမျိုးတွေပေါ့ လောဘဖြစ်လာအတုပပြောင်းမှဒေါသဖြစ်လာမေတ္တာတရားမြောက်မှဝိတက်ဖြစ်လာရင်ဟုတ်လားမကောင်းတဲ့အတွေးတွေဖြစ်လာရင် အာနာပါနသတိပြောင်းရှုဒါမျိုးမိန်တော့ဗောနော်အောက်ဆက်ကြည့်မယ်အမေရနံပါတ်3ကြပါလဲဆိုကိုယ်စိတ်ထဲမှာမာမနာတွေဝင်လာတတ်တယ်မာမနာတွေဖြစ်နေအနေဆမြောင်ရှုဒါတော့ဝိပဿနာပြန်ပြောင်းရှုခိုင်းတာနော်အဲ့ဒီလို အဲ့တော့ဒီမှာဘုန်းကြီးကဝိပဿနာရှုနေနည်းနည်းပြောရတော့မှာပေါ့ဗျာဒီဟိုဒီနေ့ကလည်းပြောခဲ့ပြီပေါ့ဒီထေရမေဂိယတုံးမှာထေရဝိပဿနာရှုနေဆိုဘုန်းကြီးကဒီကောင်းစီပေးတာနော်ဒါတော့ဒီတုံးမှာမေဂိယတုံးလားဝိပဿနာရှုနေဆိုတော့ဒီမေဂိယတုံးနဲ့အညီပေါ့လေဖေဟာညွန့်ချတာတဲ့ဝိပဿနာရှုနေအဲ့တော့ဝိပဿနာရှုတဲ့အခါကျရင်ဘုန်းကြီးတို့ ဘာရှုဖို့လိုလဲဆိုနံပါတ်1သဘာဝလက္ခဏာပဲမြင်အောင်ရှုရမယ်သဘာဝလက္ခဏာဆိုတာရုပ်ရှုရင်ရုပ်သဘာဝနာမ်ရှုရင်နာမ်သဘာဝပေါ့ဒါတွေမြင်အောင်ရှုရယောဂလည်း28ပါးရှိတော့ယုံ28ပါးလုံးမြင်ဖို့ခက်တယ်ယုံ28ပါးလုံးမြင်ဖို့ချက်ခက်တော့ခဏိကသမารိဝိပဿနာဓာတ်ရိုက်သွားတဲ့ပေါ်ခဏိကသမารိလို့တယ်ခဏိကသမารိရရင်တော့ဓာတ်ကြီး၄ပါးရှုရတော့ပို့လွယ်တော့ဗောနော်အဲကြောင့်မို့ ရုပ်ကိုရှုရင်ရုပ်တဘာဝမြင်အောင်ရှုရုပ်တဘာဝမြင်ပြီးရှုရင်တော့ဓာတ်ကြီးလေးပါးတဘာဝရှုပေါ့ဒါတွေကတော့ခဏခဏပြောနေရမှာပဲနော်ဘာဖြစ်လို့လဲဒါကိုအရှုများလို့ဓာတ်ကြီးလေးပါးဆိုပထဝီဓာတ်ပထဝီဓာတ်မြေရဲ့သဘောတဘာဝပြောတာမြေရဲ့သဘောတဘာဝကကျမ်းနာရှိမယ်ချောတာရှိမယ်ကျမ်းတဲ့သူကလည်းပထဝီဓာတ်ရဲ့သဘာဝချောတဲ့သူကပထဝီဓာတ်သဘာဝမာတဲ့သဘောပြောတဲ့သဘော မာတာလည်းပထဝီဓာတ်ပဲပျော့တာလည်းပထဝီဓာတ်ပဲလေးတာပေါ့တာဒါလည်းပထဝီဓာတ်ပဲဒီဓာတ်သဘာဝတွေမြင်အောင်ရှုပါသဘာဝမြင်အောင်ရှုအာဘောဓဆိုအာဘောဓယူစီတဲ့သဘောဖွဲ့စည်းတဲ့သဘောမြင်အောင်ရှုတေဇောဓဆိုပူတဲ့သဘောအေးတဲ့သဘောဝါယောဓဆိုတွန်းကန်တဲ့သဘောနော်ဖောင်းနေပိန်နေဒါတွေကတွန်းကန်တဲ့သဘောပဲထောက်ထားတဲ့သဘောခန္ဓာကိုယ်မမကြီးကိုဘုန်းကြီးမမကြီးပြောင်းလေထိုးတာဆိုတင်းပြီးထောက်ထားရော့ကြသွားရင်ခေါင်းငိုက်ကြတာဒါမျိုးပြော အဲတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဟာရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုပါနာမ်တဘာဝစိတ်ဆိုအာယုန်သိတဲ့သဘောလေးပေါ့ဒါလေးစိတ်ဆိုလည်းစေတသိက်တွေနဲ့တွဲဖြစ်နေအာယုန်တွေ့ထိတဲ့သဘောလေးဖတ်တာဖတ်တာရှင်ဝေနာကြအာယုန်ခံစားတဲ့သဘောလေးသိညာကြမှတ်သားတဲ့သဘောလေးဝိတက်ကြတော့အာယုန်ကိုကြံတွေးနေတဲ့သဘောမျိုးတွေးနေတဲ့သဘောမျိုးဒါလေးတွေသိအောင်သူ့ရဲ့သဘာဝမြင်အောင်ရှုရ အဲဒီယုံနံတဘာဝတွေကို ပထမဆုံးရှုပါဒါကိုတဘာဝလက္ခဏာမြင်အောင်ရှုမယ်နောက်တဘာဝလက္ခဏာအပြင်မြင်အောင်ရှုတဲ့ဟာတစ်မျိုးကတော့ဗာလဲကြောင်းကျိုးတဘာဝပေါ့ဒါမှယုံနံတဘာဝလေးတွေမြင်လာပြီဆိုတော့ကြောင်းကျိုးတဘာဝလေးတွေမြင်အောင်ရှုရတယ်ကြောင်းကျိုးတဘာဝဆိုတာဗာလဲဆို အကြောင်းကြောင့်ကျိုးဖြစ်တာတွေပေါ့နော်ဥပမာဘုန်းကြီးတို့တခါတခါခိုင်းပါတယ်ဝင်လေထွက်လေရှုမှတ်တဲ့ပုံကများရှုခြင်းနဲ့စီလေးသိပြီးမှရှုပါဒါမျိုးလေး ပြောခဲ့တာရှိတော့ရှုခြင်းတဲ့စိတ်တွေအကြောင်းမှာရှုသွင်းလိုက်တာတွေအကျိုးပေါ့ဒါတော့နမူနာတစ်ခုပေါ့နော်ခုဓမ္မသင်္ဍာတွေလာတဲ့ခြင်းတွေဆိုတက်ခြင်းတဲ့စိတ်ရှိလို့တက်တာပဲတက်ခြင်းတဲ့စိတ်နားထောင်ခြင်းတဲ့စိတ်ကအကြောင်းပဲနားထောင်ခြင်းနားထောင်တာအကျိုးပဲဒီနားထောင်ရင်နားထောင်ရင်တော့ဆရာတော်ဘာတွေဟောနေလဲစိုက်လို့ပေါ့လေဒါတွေပြန်ပြီးဆင်ញံသုံးသပ်ကြည့်အဲရှေ့က ဘုန်းကြီးရဲ့အတန်တွေကအကြောင်းပေါ့ကိုသိတာတွေအကျိုးပေါ့အဲဒီလိုအကြောင်းကျိုးအကြောင်းကျိုးအရာအလုံးအဲ့လိုဆက်ဆက်ဖြစ်နေအဲ့လိုမျိုးသိအောင်ရှုရတော့ဘူးနော်အဲတော့သဘာဝလက္ခဏာနံပါတ်၄ဝိပဿနာရှုတဲ့ပုံပေါ်များမှတ်ထားပါသဘာဝလက္ခဏာမြင်အောင်ရှုသဘာဝလက္ခဏာဆိုရုံဏသဘာဝအကြောင်းကျိုးသဘာဝဒီလိုနှစ်မျိုးမြင်အောင်ရှုပေါ့နော်ရုံဏသဘာဝတွေအကြောင်းကျိုးသဘာဝတွေမြင်ပြီဆိုရင်ရုံဏသဘာဝမြင်တာပထမဝိပဿနာဉာဏ်ပေါ့ ကြောင်းကျိုးတဘာဝမြင်တာဒုတိယဝိပဿနာဉာဏ်ပေါ့ပြီးတဲ့အခါကျဒီကြောင်းကျိုးတဘာဝတွေရဲ့ဘာရှုရမလဲဆိုတော့တာမညာလက္ခဏာမြင်အောင်ရှုရမယ်တာမညာလက္ခဏာဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ဒီကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေရဲ့အိဋ္ဌာဒုက္ခအနတ္တမြင်အောင်ရှုတာပါဗျာနေစာကိုလည်းမြောင်ရှုလို့ရတယ်ဒုက္ခကိုလည်းမြောင်ရှုအနတ္တလည်းမြောင်ရှုလို့ရတယ်ဒါမျိုးရှုရမယ်မြောင်ခုတော့ အကြမ်းမြတ်မှမှတ်တော့ဘုန်းကြီးဘုန်းကြီးပြီးတော့မေဂိယတုတ်ရှုမှတ်တဲ့နေ့ထပ်ပြောင်းအဲ့လိုကြောင်းကျိုးယုံနာကြောင်းကျိုးဆက်ဆက်ပြည့်ယုံနာသဘာဝတွေရဲ့အနေစာဒုက္ခအနတ္တတာစနစ်တကျရှုတာအဲ့လိုကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေရဲ့အနေစာဒုက္ခအနတ္တမြင်ပြီးဆိုတာ တတ္တိယဝိပဿနာဉာဏ်ဖြစ်တယ်လို့ဆိုပါတယ်ပြီးတဲ့အခါကျတော့အဲ့ဒီကြောင်းကျိုးဆက်ဆက်ပြည့်ယုံနာသဘာဝတွေရဲ့နောက်ထပ်ဘာလို့ရမလဲဆိုတော့ ပြန်ပြောပါမယ်နံပါတ်1ကသဘာဝလက္ခဏာယုံဝိပဿနာရှုတဲ့ပုဂ္ဂိုလ်များသဘာဝလက္ခဏာမြင်အောင်ရှုပါနံပါတ်2ကတော့တာမညာလက္ခဏာပြင်မြင်အောင်ရှုပါနံပါတ်3ကတော့သင်္ကတလက္ခဏာပြင်မြင်အောင်ရှုပါဒီယုံနံသဘောတွေပေါ်ပြီးပြောပေါ်ပြီးပြောခတ်သွက်သွက်ပေါ်ခတ်သွက်သွက်ပြောဒါမျိုးတွေအဓိကတော့သင်္ကတလက္ခဏာဆိုတာတော့ဥပတိပင်အမြင်မြင်အောင်ရှုဖြစ်တည်ပြက်စလည်းဆုံးပေါ့သမာဓိတွေအကောင်းလာရင် ခြေတလှနှနဲ့ဆိုတလှနဲ့မဟုတ်တော့အဲ့ဒီထဲမှာယုံနာနဲ့အများကြီးတွေ့တယ်အဲ့မှာဖြစ်တည်ပြအကုန်လုံးတွေ့ဝင်လေထွက်လေယူနေတရှုတရှိုက်တည်းမဟုတ်ဘူးတရှုထဲမှာယုံနာနဲ့အများကြီးဖြစ်တယ်ဖောင်းပေရှုတဲ့ပုံပုံများလဲဝါယောဒရှုတဲ့ပုံပုံများလဲတဖောင်းတပိန်နဲ့မှာအများကြီးတွေ့တာပဲအဲ့ဒီလိုတွေသိအောင်ရှုရမယ်ဒါကဝိပဿနာရှုတဲ့အခြေခံတလောက်တော့သိထားမယ်နော်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုရင်ဘာလို့အောင်လဲနံပါတ်1သဘာဝလက္ခဏာပြင်မြင်အောင်ရှုပါ နံပါတ်2ဘာလို့အောင်လဲသဘာဝဆိုတာကယုံ nant သဘာဝကြောင်းကျိုးသဘာဝနှမျိုးရှိတာပေါ့နံပါတ်3ကြောင်းကျိုးဆက်ဆက်ဖြစ်နေယုံနံပါတ်1ပေါ့လေကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာမာရရဲ့တာမညာလက္ခဏာကြောင်းကျိုးဆက်ဆက်ပြယုံ nant သဘာဝရဲ့အနေစာဒုက္ခနာတာဓာမြောင်ရှိပါရှုရင်ရှုရင်တော့ဓမ္မရီအကောင်းလာဝိပဿနာဉာဏ်ဒီတည်တယ်တည်တယ်ရှင်းတန်လာပြီဆိုရင်သင်္ကတလက္ခဏာမြင်ပါတယ် အဲ့ဒါဘာလဲဆိုဥပတိပင်ဖြစ်တည်ပြက်စလည်းဆုံးဟိုတဖောင်းနဲ့မဟုတ်တော့တပိန်နဲ့မဟုတ်တော့ဘူးတလှမ်းနဲ့မဟုတ်တော့ခြေတလှမ်းနဲ့ဆိုခါရီကတလှမ်းမသိအဲ့ဒီဝိပဿနာဉာဏ်ရောက်လာရုပ်တွေနဲ့အများကြီးဖြစ်ပြန်တယ်တွေ့အဲ့လိုအောဝဲလောင်တွေ့တယ်အဲ့ဒါမျိုးမြင်အောင်ရှုရအဲ့လိုယုံနာသဘောတရားတွေခတ်သက်သဘောခတ်သက်သပြောက်ဖြစ်တဲ့တရားတွေမြင်အောင်ရှုတာကို မြင်လာပြီဆိုရင်ဒါဥရဗျာဉာဏ်ခေါ်တော့ပါလေအဲ့တော့ဒီမှာမေဂိယတုတ်ရဝိပဿနာရှုနေရဘာပြောလဲဆိုဘုန်းကြီးတို့ယုံ nant တဘာဝရဲ့ဖြစ်ပျက်ကိုဒီလိုပဲခတ်တဲ့ခတ်တဲ့ဖြစ်ပြက်နေတဲ့ယုံ nant တရားရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာတခါကျတော့သူကအမြဲတမ်းမကောက်ရတခါတခါကျတော့စိတ်ရတဘာဝတဘာဝလွတ်ထွက်သွားတာခါကျလည်းကတ်တယ်ခါကျလွတ်လွတ်ထွက်သွားဝိပဿနာရှုနေတတိလွတ်ပြီးတော့ဘာဖြစ်လဲလောဘဖြစ်ရှာအာယုန်နေ ရောက်သွားတယ်လောဘဖြစ်စရာအောင်ရောက်သွားရင်ခုနဥမာဆိုတော့ဓာတ်ရပြောင်းရင်ဟိုသားလေးသမီးလေးကိုနှစ်သက်သဘောကြတော့သတိရပြီးတော့သတိရနေတာမျိုးကိုပြောတာအဲ့လိုသတိရတဲ့ခါမျိုးမှာသတိရတဲ့သတိရတယ်လို့မှတ်လို့ရင်မရဘူးဗျအဲ့ဒီခါမျိုးဆိုရင်ဒီမေဂိယတုတ်တံဘာပြောလဲဆိုအဲ့ဒီလက်ရှိ ရှုမှတ်နေတဲ့ဝိပဿနာကိုခဏရလိုက်ပါရပ်ပြီးတော့ ဒီတူတယောက်ပေါ်မှာသတိရလောဘဖြစ်နေတယ်လောဘဖြစ်သတိရနေတယ်စိတ်လေးပြောင်းတော့အတုပရှုပါအတုပကရှင်အတုပတေအတုပနှမျိုးရှိတာပေါ့လေရှင်အတုပဆိုတာတော့ဒီခန္ဓာကိုယ်ကြီး32ပုံပုံရှုတာလို့ဒီခန္ဓာကိုယ်ကြီးကို အပေါက်၉ပေါက်ရဲ့ဒီခန္ဓာကိုယ်ကြီးအပေါက်၉ပေါက်ကထွက်လာတဲ့အပြစ်မြောင်ရှုတာဒါမျိုးရှုပြီးဒီမှာမှတ်ထားဖို့ကကြတော့ ရှင်အာတုဘကြတော့ကိုယ်ခန္ဓာကိုအရင်ရှုရတယ်အစ္ဆတကိုအရင်ရှုရတယ်ပြီးတော့မှဗေဒရှုပေါ့ကိုယ်နှစ်သက်သဘောကြတဲ့ပုဂ္ဂိုလ်ကိုဗေဒကိုယ်ပြစ်ကိုယ်ခန္ဓာကိုပြစ်မြင်မှဒုက္ခနာကိုပြစ်မြင်အောင်ရှုလို့ရတယ်ကိုယ်ခန္ဓာကိုပြစ်မမြင်မဲနဲ့ဒုက္ခနာကိုသွားရှုလို့ကိုယ်တရိယာမှုတွေအကောင်းနေတတ်တယ်အဲ့လိုမှတ်ထားမယ်အဲ့ဒါကြောင့်မို့လောဘတွေဝင်လာရင် လောဘတွေဖြစ်လာရင်အဲ့ဒီဟာဝိပဿနာရှုတာရပ်ရပ်ပြီးတော့ပြောင်းမယ်အတုပါရှု ရှင်အာတုပါလည်းရှုနိုင်တယ်တေအာတုပါလည်းရှုနိုင်ဒါတွေကြတော့ယောဂီတို့ဘုန်းကြီးတို့တွေကစောစီးရဲ့အလေးချက်လောက်ထားမှဒါပြောင်းလို့ရတယ်စောစီးကလေးချက်မလောက်ထိုင်တော့ပြောင်းဖို့ခက်တယ်နောက်ဒီမှာမှတ်ထားဖို့ကဝိပဿနာရှုတဲ့ပုံကိုယ်ကြီးဟာရှုမှရင်ရှုမှရင်လည်းအဲ့ဒီလိုခက်ခဲတွေကြုံပါတယ်လောဘဝင်လာတယ်ဒေါသဝင်လာတယ်မာနဝင်လာတယ်အစိုက်တို့ အခက်ခဲတွေကြုံလာတယ်ကဒီခက်ခဲကိုကြည့်ပြီးတော့ကပ္ပထံပြောင်းရှုဖို့ဝင်မလေးပါအခုမေဂိယတုတ်ကအဲ့ဒါကိုပြောတယ်လောဘဖြစ်လာရင်အဲ့ဒီလောဘဖြစ်လာရင်လက်ရှိဝိပဿနာကိုရပ်လိုက်ပါရပ်ပြီးတော့အတုပဆင်ញံနှလုံးသွင်းပါတူတယောက်ပေါ်မှာနော်တခါတလေဒေါသဖြစ်တယ်ဒေါသဖြစ်တဲ့ကသူ့ပေါ်မှာဒေါသဖြစ်တရိယာတရိခဏခဏတွေးနေတာအဲ့ဒါဆိုဒီဒေါသမရဘူးဗျဒေါသဖြစ်တယ်ဖြစ်တယ်ဆိုပို့ဖြစ်နေတာ အဲ့ဒါကြပါလို့လက်ရှိဝိပဿနာရှုနေတာကိုရပ်လိုက်တော့ရပ်ပြီးတော့ဘာရှုခိုင်းလဲဆိုမြတ်စွာဘုရားကဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားခိုင်းတာမေတ္တာပွားတယ်ဆိုတော့ဒေါသဖြစ်နေဘယ်လိုမေတ္တာပွားလို့ရမလဲဒါပေမဲ့မေတ္တာဖြစ်တဲ့နည်းတွေရှိတာပေါ့နော်မေတ္တာဖြစ်အောင်မလုပ်ကြလဲဆိုကောင်းကွက်ကိုရှာမေတ္တာဒါတွေလည်းဘုန်းကြီးတို့ပြောခဲ့ပါတယ်ခဏခဏသူ့ဘောကောင်းတာတွေအရင်ကြည့်ရတယ် ကောင်းတဲ့ပြုမှုကောင်းတဲ့ပြောဆိုကောင်းတဲ့စိတ်ထားပေါ့တစ်ခုခုရှာကြည့်ရရှာကြည့်လို့တွေ့ရင်တော့ကိုယ့်ရဲ့ဒေါသငြိမ်းနိုင်ပါတယ်ဒေါသငြိမ်းပြီဆိုမေတ္တာပွားမေတ္တာပွားတဲ့ကမှာသူ့ကိုအရှင်မပွားရဘူးလေကြံတဲ့ပုဂ္ဂိုလ်တွေကိုအရှင်ပွားတယ်နော်အဲ့ဒါလေးမှတ်ထားဒီမှာတော့မေတ္တာတော့မေတ္တာပွားနည်းတို့ဝိသုဒ္ဓိမေလာမေတ္တာပွားနည်းတို့နော်ဝိသုဒ္ဓိမေတ္တာမေတ္တာပွားနည်းနဲ့ဆိုင်တော့ဗြဟ္မာ သူ့ရဲ့ကောင်းကင်လေးရှားကိုဒေါသကိုငြိမ့်ငြိမ့်ပြီးတော့ကိုယ့်အကိုအရင်ပို့ကိုယ့်ကိုအရင်ပို့ပြီးတော့ဗန်တကယ်မေတ္တာတတ်တွေဖြစ်နိုင်တဲ့ကိုဆရာသမားပေါ့ကြီးညိုလေးစားတဲ့ဆရာတော်ကြီးဆရာတော်တစ်ပါးပါသက်ထင်ရှားကြီးတဲ့ဆရာတော်တစ်ပါးပါအာရုံပြုသေချာပွားပေါ့သူတို့ဘုန်းကြီးတို့ကြံကြံပေးကြတာတော့ဗာလဲဆိုတော့အဲ့ဒီဆရာတော်ကဒေါသမဖြစ်တဲ့အနေထားမျိုးလေးတွေ့ပွင့်တိတ်ကောင်းတယ်နော်သူ့ရဲ့ကြီးညိုစရာ ပျော်ရွှင်တဲ့မျက်နှာကြည့်ပြီးတော့မေတ္တာပွားပို့ထိရောက်တယ်အဲ့ဒါမျိုးလေးလုပ်ကြည့်ပေါ့ဒီဆရာတော်ဘုရားကြီးကိုအာယုံပြုမေတ္တာစိတ်ကြပွားပွားပွားပွားအိမ်မှာကိုကကိုလည်းငြိမ်းချမ်းစိတ်လည်းငြိမ်းချမ်းအေးချမ်းလာအေးချမ်းလာပြီးမှတခြားပုဂ္ဂိုလ်တွေပွားအောင်ဒီဝိသုရိမဆင်တိုင်းပြီးတော့မိဘတို့ဆွေမျိုးသားချင်းတို့မိတ်ဆွေတငယ်ချင်းများတို့ပွားတယ်ပွားရင်ပွားရင်တကဘယ်လိုဖြစ်တတ်လဲဆိုစိတ်ရဲ့သဘောကဒေါသတွေပြောင်းဒီ ဒေါသတွေပြန်ဖြစ်တယ်သို့မဟုတ်မေတ္တာစိတ်တွေကငြိမ့်နေတဲ့အေးနေတဲ့စိတ်ကပျောက်သွားတယ်ပျောက်သွားရင်ခုနကကိုကြီးညိုလေးစားတဲ့ဆရာတော်ကြီးပြန်ပွားပွားလိုက်အဲ့လိုလုပ်ရတယ်လုံးကြီးလုံးကြီးနဲ့ခုနကကိုဒေါသဖြစ်တဲ့ပုံပုံပေါ့မချင်ကိုရဲ့သူ့ရဲ့စေစဉ်တိုင်းဆိုရင်တော့ဆရာတော်ကြီးပွားမယ်မိဘပွားမယ်ဆွေမျိုးသားချင်းပွားမယ်မိတ်ဆွေတငယ်ချင်းတွေပွားမယ်ကိုမချင်မသိတဲ့မချင်မမုန်းတဲ့ပုံကိုယ်တွေပွားမယ်အဲ့လိုစဉ်စဉ်ပွားတယ် ပြီးတော့ကမှကိုမုန်းတဲ့ပုဂ္ဂိုလ်ခုနဒေါသဖြစ်တဲ့ပုဂ္ဂိုလ်အဲ့ကြမှာပွားတယ်။ဟောဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ထပ်ဖြစ်နေစေဆိုရင်ကသူ့ကိုပြန်ရက်ရက်ပြီးတော့ခုနကြီးညိုလေးစားတဲ့ဆရာတို့ရောအာယုံပြုပြီးတခြားပွားသက်ထင်ရှားရှိရမယ်ကြီးညိုလေးစားစရာပုဂ္ဂိုလ်ဆရာသမားလည်းဖြစ်ရမယ်အဲ့ဒါဆိုမေတ္တာဖြစ်လွယ်ပါအဲ့လိုပွားပြီးမှကိုဒေါသဖြစ်လို့ပြန်ပွားဒေါသတွေငြိမ့်သွားပြီဆိုမှဝိပဿနာပြန်သွားတယ်ဒါမဂိယတုံးမှာအဲ့တိုင်ညွန်တာတယ် တခါတခါတခါဝိပဿနာရှုရင်ရှုနေတတိလွတ်ပြီးတော့အတွေးအတွေးမျိုးစုံဝင်တယ်။ကောင်းတဲ့တွေးတော့မကောင်းတဲ့တွေးတော့နော်မကောင်းတဲ့တွေးတွေဝင်တော့များပါတယ်။အဲ့ဒီအတွေးတွေဝင်လာရင်စိတ်ကူးတွေကလွန်ပြီးလွန်ရမျောပြီးမျောရမျောနေတယ်။အဲ့ဒီခါကျအာနာပါနပြောင်းရှုရမယ်။လက်ရှိဝိပဿနာဆိုတာယုံ nant တဘာဝတွေရှုတာကိုအဲ့ဒီယုံ nant တဘာဝရှုနေတော့ဝိပဿနာရှုခဏရလိုက်။ရပြီးအာနာပါနရှုရတယ် အာနာပါနရှုတဲ့အခါမှာလည်းဒီမှာခဏနာမေးနေရတယ်ပေါ့နော်အာနာပါနဘယ်လောက်ကြာမှဝိပဿနာပြောင်းအောင်မလဲပါညာခွင့်တို့ဒီအာနာပါနကျင့်စဉ်ကိုစပြောခဲ့ပါတယ်ခုလည်းနည်းနည်းထပ်ပြောပေါ့တချို့ပုဂ္ဂိုလ်များလည်းခုမှနားတာတွေရှိတယ်ပေါ့နော်ဘုန်းကြီးတို့နောက်ကဟောတာလေးတွေပြန်ပြန်ပြီးတော့နာကျင့်နေပေါ့ကောင်းပါတယ်နော်ခုလည်းပြောပါမယ်အာနာပါနကျင့်စဉ်အာနာပါနကျင့်စဉ်ဆိုလေကိုကြည်တာပါ လေကလည်းဒီတိုင်းကြည်လို့မမြင်ဘူးဗျလေထိတဲ့နေရာကြည့် သတ်မှတ်ပြီးကြည့်ရနော်ရှင်းရှင်းလင်းလင်းမှတ်ထားနော်အာနာပါနာဆိုဘာကြည့်ရလဲလေကိုကြည့်ရလေကပဂရိမျက်စိနဲ့ကြည့်ဖို့မလွယ်ဘူးလေအဲ့တော့လေထိတဲ့နေရာလေးကြည့်ရတော့လေထိတဲ့နေရာလေးကြည့်တဲ့အခါကျဒီနှာခေါင်းကထိတာမျိုးဘုန်းကြီးတို့ကလိုချင်တယ်ဒီနှုတ်ခမ်းတွေပါတွေထိတာမျိုးမလိုချင်ဘူးနော်ဘာကြောင့်မို့လဲဒီနှုတ်ခမ်းတွေပါတွေထိတာသွားပြီးအာယုံဆိုင်လိုက်ရင်နှုတ်ခမ်းကြီးထူပိန်ပွားတက်လာတွေ့လေကမတွေ့ဘူးအဲ့ဒါလေးမှတ် လေရမတွေ့တဲ့ခါကျတော့လေတွေ့အောင်နှုတ်ခမ်းထိတာကိုသွားပြီးတော့ခရုမဆိုင်ပါနဲ့နော်နှုတ်ခမ်းကြီးကိုစီထားတာမျိုးတင်းတင်းကြီးနေလို့စီထားတာမျိုးလည်းမလုပ်နဲ့အဲ့ခါကျလည်းနှုတ်ခမ်းတင်းတင်းပဲတွေ့လေမတွေ့ဘူးအော်သွားကိုဒီလိုကြီးဒါအကိုက်စီထားတာမျိုးလည်းမလုပ်သွားကိုက်စီထားရင်လည်းသွားမှာမှာပဲတွေ့လေရမတွေ့ပြန်အကြောင်းမို့စာပေမှာတော့နာသီးပြနှုတ်ခမ်းပြလို့ဒီလိုပြောတယ်ပေါ့ဗျာ ဒါပေမဲ့ဘုန်းကြီးတို့ကမ္မထမ်းစာများကတော့ဒီနှုတ်ခမ်းပြကိုမထိစေခြင်းနှုတ်ခမ်းပြထိတာနဲ့ပြိုင်နေဘုန်းကြီးတို့ဒီနှုတ်ခမ်းကြီးတင်းတာတို့သွားမာမာတွေ့တာတင်းတာတို့မာတာတို့ကဒါသဘောတွေပဲအဲ့မှာဒီမှာနှာခေါင်းနဲ့နှုတ်ခမ်းဒီမြောင်းလေးရှိတယ်ဒီမြောင်းလေးအလေကောင်းတော့စိတ်ကကတ်ထားတယ်ကတ်ထားပြီးပုံမှန်လေးရှုသွင်းပေါ့နေအောင်လည်းလှုပ်ရှားမလို့မြောင်လည်းလှုပ်ရှားမလို့ပုံမှန်လေးရှုသွင်းနှာခေါင်းကအထိပိုင်းဝင်လေးပေါ့အတွင်းနဲ့မလိုက်အောင်နော်အတွင်းနဲ့လိုက်ပိုင်း အတွင်းထဲကြောင့်ဘူရာကြီးဓာတွေတင်းဓာတွေတွန်းဓာတွေဖြစ်သွားဓာတ်ကမ္မဋ္ဌဖြစ်သွားတာသူကလေကိုပဲကြည့်စေချင်တာဓာတ်ကိုကြည့်တာမဟုတ်ဘူးဒါလေးမှတာပြန်ရှုထုတ်လိုက်မယ်ပြန်ရှုထုတ်လိုက်တကဒီနှာခေါင်းကထိသွားမယ်ဒါပဲအဲ့တော့ရှင်ပြားဆာမာကပြောနေတာနှာတိပြနှုတ်ခမ်းပြဒီလိုပြောနေပါလားဗျာရှင်ပြားတို့ကမ္မဋ္ဌာန်းဆရာတွေဘယ်လိုပြောနေရလဲဒါမေးလို့ရပါတယ်နာတိပြာထိတာဟာချုပ်ပုဂ္ဂိုလ်များထိနိုင်ပါတယ် ဘုန်းကြီးတို့လူဝိသုဒ္ဓိမတ်ကတော့နှာခေါင်းတိုတဲ့ပုံကိုယ်တွေတစ်မျိုးနှာခေါင်းရှည်တဲ့ပုံကိုယ်တွေတစ်မျိုးဒီလိုခွဲခြားပြတာနှာခေါင်းရှည်တဲ့ပုံကိုယ်ကအနောက်တိုင်းသားတွေပေါ့နော်နောက်တိုင်းသားတွေနှာခေါင်းကြီးမှာခြုံရှည်ပြီးတချို့ဒီလောက်ဒီကောက်နေကြက်တူကြီးအဲ့လိုပုံကိုယ်များကြနှာသီးပြထိနိုင်ပါတယ်ဘုန်းကြီးတို့ရှေ့တိုင်းသားတွေကြနှာခေါင်းတိုးတယ်ပူတယ်ကြွားတယ်ဒီတော့နာသီးပြထီးဖို့မခက်ခက်တယ်ဗျကိုယ့်ကိုရှုကြည့်လိုက်နော်ဘယ်မှာထီးလဲသိပါတယ် ရှုသေးတိုင်းဘုန်းကြီးတို့ရှေ့တိုင်းတိုင်းနဲ့နှာခေါင်းကပဲထိတယ်နာသီးဝနှာခေါင်းကအတူတူပဲအဲ့ဒီပဲထိအဲ့ဒါလေးပဲကြည့်အောင်ပဲရှုထုတ်ရင်လည်းဒီနှာခေါင်းကလေးထိတာပဲကြည့်ဒီဘက်ကိုမလိုက်စေရင်အဝေးဒီမလိုက်စေဒီအလက်ကောင်လောက်မှဆုံးစေဒီနှုတ်ခမ်းသွားထိနေခုနလိုတောင်းတာတင်းတာသွားတွေ့တတ်တယ်နော်ဒီမှာလည်းနာသီးဝထိတဲ့နှာခေါင်းကထိတဲ့အခါမှာပူရာအေးတော်သွားခရုမဆိုင်နဲ့လေကိုကြည့်တာဒါကြတော့ထိတာမသိတော့နေပဲတက်တက်သိနေတော့တယ် အဲ့ဒီကကြထိတာကိုလိုက်ရှာစရာမလိုအဓိကထိတာသိတာကသိတယ်ထိတဲ့နေရာသတ်မှတ်တာပါလေဆိုတော့ဘုန်းကြီးတို့လေကိုသိအောင်လို့လောက်ခိုင်းတာဒါပဲခဏခဏဟိုထိတဲ့နေရာလဲတနေရာလဲသတ်မှတ်ရတာပေါ့နော်ဟိုနာထိလိုက်ဒီနာထိလိုက်လို့နေတမာရီမရဘူးအဲထိတဲ့နေရာလေးသတ်မှတ်ကြည့်ခိုင်းရဒီတော့အစမခါစားပုံကုံများကြတော့ဘုန်းကြီးတို့ဘလို့ဖြစ်တတ်တယ်စိတ်ကမငြိမ်ဘူးပြန်မကပ်ဘူး ကတ်တဲ့ခါကျဝိသုရိမေကဘာလို့ ਆ လဲဆိုတော့အရေးအတွက်လေးနဲ့မှတ်ခိုင်းတယ်ရှုမှန်နေရှင်မျိုးပေါ့ဗျာဘုန်းကြီးတို့ဒါလည်းပြောခဲ့ပြီသမကဇာမအရေးအတွက်လေးနဲ့မှတ်တော့ငါခုအောက်လည်းမနှဲစေပါနဲ့ဆယ်ခုထက်လည်းမများစေပါနဲ့ဒီကြားအတွင်းကြိုက်ရရှိတွေ့နိုင်တယ်ငါခုအောင်နဲ့လည်းဒီဒီနားလေးထားပြီးတော့ဝင်လေးထွက်လေးတစ်အဝင်ကောထွက်ကောမှတစ်ပေါ့ လေလေးပါစိတ်ကနိုင်အောင်ကြည့်ရဒီမှာတော့ရေတွက်နည်းတွေခက်တဲ့ရေတွက်နည်းလွယ်တဲ့ရေတွက်နည်းအများကြီးပေါ့ဗျာဘုန်းကြီးတို့လည်းလွယ်လွယ်ကူပဲရေတွက်ပြီးမှတ်စေခြင်းပါအဲရေလွယ်ကူနဲ့ရေတွက်ရတာပုံလွယ်တော့ပေါ့လေဟိုလိုခက်ခက်ခဲဆိုရင်နည်းနည်းလေးစိတ်ကချင်းကြပြီးတော့မှားတာနည်းနည်းခက်ခဲလို့ဘုန်းကြီးကတော့လွယ်တော့ပုံကြိုက်တယ်အဲကြောင့်မို့ဝင်လေထွက်လေတိဝင်လာလေးလည်းသိရမယ်ထွက်တဲ့လေလေးလည်းသိရမယ် နှာခေါင်းဝါလေးထိပါနှာခေါင်းဝါလေးထိပြီးပြန်ထွက်လာတယ်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေ ထွက်လေသုံးဝင်လေထွက်လေလေးအဲ့လိုအရေအတွက်ကနေနေနဲ့စိတ်ကဒီပေါ်မကတ်တော့ဘေးထွက်ထွက်ထွက်ထွက်သွားတယ်အနည်းဆုံး၅ခုအများဆုံး10ခုအဲ့လိုလုပ်ဘုန်းကြီးတို့တော်တော်များများဘုန်းကြီးနီးယူခဲ့တဲ့ဆရာသမားတွေရှိတယ်။အဲဒီဆရာတော်ဘုရားကြီးနီးနဲ့ နေကိုဆရာတော်ကမ္မထဆရာတော်တပါးထံကနေယူခဲ့မှုပါတယ်။နောက်မောင်းတော်မြေစင်တော်ကြီးလည်းနေယူခဲ့မှုပါတယ်။ဖောက်တော်ဆရာတော်ကြီးလည်းနေယူခဲ့ပါတယ်။ဆရာသမားတွေကတော့ဘာညွန်ကြလဲဆိုရှစ်ခုပဲရည်တွက်ခိုင်းပါတယ်။ဘုန်းကြီးတို့နှက်ပြမနှက်ပေါ့နော်။စနေတနင်္ဂနွေမနက်ပိုင်းမှာဆိုရင်တရားစခန်းရှိပါတယ်။9နာရီနေ့ဒီခုရှိရင်လည်းကျင်ညာတာ9နာရီနေ့10နာရီနေ့အဲ့ဒီမှာဓမ္မစကြာတုတ်ဘုန်းကြီးပြောနေမှာဓမ္မစကြာတုတ်ကြတော့ ဘုရားဗာမိတ်လဲဆိုတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်နဲ့ဒီလိုပြောသွားဒါကိုရည်ရွယ်ပြီးဘုန်းကြီးရဲ့ဆရာသမားတွေကတော့ဗာပြောလဲဆိုရှစ်ခုရှိအတွက်ခိုင်းတယ်ဘာလို့ရှစ်ခုရှိအတွက်ခိုင်းလဲဆိုမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့သူတို့ကအဲ့လိုမိတ်ပါနော်ခုလည်းယောဂီတို့အနေနဲ့ဘုန်းကြီးတို့သင်ပေးတာ ဖြစ်တဲ့အတွက်ရှစ်ခုရှိအတွက်ကြည်ပါဝင်လေထွက်လေတစ်ဝင်လေထွက်လေနှစ် ဝင်လေထွက်လေ3ဝင်လေထွက်လေ4ဝင်လေထွက်လေ5ဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ8စိတ်က၄ပေါ်မှာကတ်နေရမယ်အရေအတွက်ကလည်းမှန်ရမယ်ပရမဆုံး၈ခုလာရအောင်ကြိုးစားပြီးတော့မှတ်ကြည့်လိုက်နော် အောင်မြင်သွားစိတ်ကဝမ်းသာပြီးတော့ပုံမှတ်လို့ကောင်းတာသူကတော့ တမာရီအာမကောင်းလို့ရင်တော့ဒီတိုင်းပဲမပြီးမချင်းပေါ့တဏှာတိုင်းတဏှာလုံးပဲရှ िख ုပြန်ရည်တွဲရှ िख ုပြီးသွားရှ िख ုရှ िख ုရှ िख ုရှ िख ုဒီလိုပဲရည်တွဲနေအောင်ပါအဲ့လိုရည်တွဲမှတ်နေအောင်ပြီးတော့မေးစရာကြီးအရှင်ဘုရားဘုန်းကြီးတော်ရှ िख ုပဲအများအားရည်တွဲစစ်ခြင်းပါငါးခုရည်တွဲလို့မရအောင်လားရတယ်ဒါပေမဲ့ဒီခုမှထားဖို့နော်ခုငါးခုတော့ကြောက်ခုနှစ်ခုတော့ကြောက်ရှစ်ခုဒီလိုလုပ်လို့မရတတလုံးရှစ်ခုဆိုရှစ်ခုဒီဆိုတာ10ခုဆို10ခုသွားတာပဲ ဒီထဲမှာဘုန်းကြီးတွေ့ကြအောင်ပြောတော့မင်းကုန်တိပကဆရာတော်ကြီးကတော့ဆက်ခုထိရေတွက်တာတွေ့တယ်ငါးခုလည်းရေတွက်လို့ရပါတယ်အများအားငါးခုရေရေတွက်ငါးခုရေတွက်မယ်ဆိုရင်တော့ဒါဟာအနန္တနန္ဒငါးပါးပူဇော်တဲ့အနေနဲ့ငါးခုရေတွက်တယ်လို့ဒီလိုမှတ်ထားပါဗျာ6ခုလည်းရေတွက်လို့ရပါတယ်ဒါကြတရားကုံတော့6ပါးပူဇော်တဲ့အနေနဲ့ရေတွက်တယ်လို့မှတ်ထားပါခုနှစ်ခုလည်းရေတွက်လို့ဘုဇင်ခုနှစ်ပါးနော်ဘုရားဗျာညာတော့ရောက်လာရင်ဘုဇင်ခုနှစ်ပါးနဲ့အညီကျင့်ရတယ် ဒါကိုဘုန်းကြီးတို့ကမ္မတန်ဆရာပြောရမယ်မပြောလို့မရအဲ့ဒီချင်းရောက်ရင်ဘုရားပြညာတော့ရောက်ရင်အင်းဒီ၅ပါးနဲ့ပြည့်စုံတယ်မလုံတော့ဘူးဘုဇင်9ပါးနဲ့ညီမြောင်းတယ်ကျင့်တတ်ဖို့လိုတယ်အဲ့ဒီချင်းအစာသင်ပေးရခုနှစ်ခုဆိုရင်တော့ဘုဇင်9ပါးနဲ့ညီအောင်ကျင့်ရှစ်ခုဆိုရင်ခုနဘုန်းကြီးဆရာတော်ကြီးများမိတ်ငယ်တဲ့ဆရာသမားများမိတ်နဲ့မက္ကင်ရှစ်ပါးပူဇော်တဲ့အနေနဲ့ကျင့်တယ်ကိုးခုလည်းရည်တွက်နိုင်ပါတယ်ကိုးခုကြတော့ဘုရားကုံတော်၉ပါး တန်ခါကုံတော်ကိုပါကိုရည်ရွယ်တယ်ဒီလိုမှတ်ထားပေါ့ဆယ်ခုကြတော့ရည်တွက်နိုင်ပါတယ်ဆယ်ခုကြတော့ဘုရားညာတော်ဆယ်ပါးအာတော်ဆယ်ပါးပူဇော်တဲ့နဲ့ရည်တွက်တယ်ဒီလိုမှတ်ထားမယ်နော်အဲ့တော့ဒီအနာဘာနာကျင့်စဉ်ကနံပါတ်1ဘုရားကဘာဟောတာလဲပါဠိလေးရုပ်ပြမယ်နော်သောတတောအတ္တတတိတတောပတ္တတတိဘုန်းကြီးတို့မှတ်စုတွေလည်းပေးထားပါတယ်စာပိုင်းမှာအဲဒီမှတ်စုတွေပြန်ကြည့်ပေါ့ဒီလေးပေါ်မှာတတိမြဲအောင် ကပ်အောင်ကြည့်ရမယ်ဒါပဲနော်ဒီထွက်တတိမြောက်သောတတော်အတတတော်ပဲဒါဘုရားဒီတိုင်းဟောတာလို့ဘုရားဒီတိုင်းပြောတာဒါမှတ်ထားဖို့ပဲနောက်ဒီလေးပေါ်မှာတတိမြဲလာရင်တတိကပ်လာပြီဆိုရင်ဘုရားဗာဆက်ဟောလဲဒီကံဝါဒတံဝါဒီလေးဟာတူဝင်လာရှေရှေဝင်လာသိပါတယ်ဗျအထူးကိုကလုံးလာပြုစရာမလိုပြုစရာပြုပြင်စရာမလိုရှုမှိုင်နဲ့သိလာတာ ပထမကိုကြိုးစားမကိစ္စပါလေတတိမြင်အောင်လို့ဒုတိယအလောက်ကဘာလုပ်ရမလဲဆိုအဲ့ဒီလိုတတိမြင်လာရင်လေဟာအတူတူဝင်လာရှေ့ရှေ့ဝင်လာတိလာတယ်ဒါကိုလေဆရာတို့လေဆရာတို့ဘုရားကြီးတတိမြင်ရပထမသောတတောအတ္တတတိတတောပတ္တတိဒီပါဠိကိုကြည်ရေးတာ လေပေါ်မှာတတိကလာပြီဆိုရင်လေဟာတူတူဝင်လာရှေ့ရှေ့ဝင်လာတိဒါကိုထိကံဝါဒတံဝါလို့ဟောပါတယ် တူတဲ့လေကိုတော့ဝင်လေထွက်လေဝင်လေထွက်လေအာယုံနဲ့အသိစိတ်တွေကကြိုက်နေပေါ့ဝင်လေထွက်လေအာယုံနဲ့သိနေတဲ့စိတ်တွေကကြိုက်တယ်ရှည်တဲ့လေကြတော့ဟုတ်လားသိတဲ့အာယုံနဲ့သိတဲ့စိတ်နဲ့ဟုတ်လားရှည်တဲ့ရှည်ရှည်ဝင်တဲ့လေရှည်ရှည်ထွက်တဲ့လေဆိုတဲ့အာယုံနဲ့မကြိုက်ဘူးနော်ဥမာဝင်လေထွက်လေဒါကြိုက်နေဒါကြကြတော့ဒီရှည်ရှည်ဝင်နေဆိုတော့ဘာလဲဖြည်းဖြည်းချင်းနဲ့ဝင်တာ ရှည်ရှည်ထွက်တယ်ဆိုဖြည်းဖြည်းချင်းထွက်တာတွေ့လာလိမ့်မယ်အဲ့ဒါလေဖြည်းဖြည်းချင်းဝင်တယ်လေဖြည်းဖြည်းချင်းထွက်တယ်လေကိုရှည်တယ်လို့သုံးတာအဲ့လိုရှည်လာတဲ့အခါကျဝင်လေထွက်တယ်ဒီလိုနဲ့မကြိုက်တော့စိတ်ကပြီးနေသူကမပြီးသေးဘူးဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်းထွက်တယ်အဲ့လိုဖြစ်တဲ့အခါကျတော့ဒီဝင်လေထွက်လေရှည်တဲ့ဝင်ဖြည်းဖြည်းချင်းဝင်တဲ့ဝင်လေဖြည်းဖြည်းချင်းထွက်တဲ့ထွက်လေ အဲ့ဒါကိုအစအလယ်ဆုံးကုန်ကတ်လိုက်နေရမယ်အဲ့ဒါကိုတပ္ပကာယပရိတံဝေလို့ခေါ်တယ်နော်ဒီနေရာမှာမှတ်တာပါအခုကတမာရီရအောင်လုပ်တဲ့အပိုင်းပဲရှိသေးတယ်နော်ခဏိကတမာရီဖြစ်ဖြစ်ဥပ္ပစာရတမာရီအပ္ပနာတမာရီဖြစ်ဖြစ်ဇံမိုင်းသွားရင်တော့ဥပ္ပစာရတမာရီအပ္ပနာတမာရီထိအောင်သွားရတယ်ဝိပဿနာပိုင်းသွားရင်တော့ခဏိကတမာရီရအောင်ထိအောင်သွားရမယ်ခဏိကတမာရီရအောင်ထိအောင်ဘုရားဘာညွန်လဲဆိုခုနခုနပြောခဲ့တဲ့ ရှည်တဲ့ဖြည်းဖြည်းချင်းဝင်တဲ့ရှည်တဲ့လေတစ်ခုလုံးဖြည်းဖြည်းချင်းထွက်တဲ့ရှည်တဲ့လေတစ်ခုလုံးအစအလယ်ဆုံးသိအောင်လုပ်အဲ့ဒါကိုဘုရားကဘာဟောလဲတပ္ပကာယပရိတံဝေဒီလို့ဟောတယ်ဒီနေရာမှာတော်တော်များများကဒီအကုန်လုံးကဘာလွဲနေလဲဆိုတော့ဘုရားပထမညွှန်တာနဲ့ကိုသင်ပြတယ်တခြားစီဖြစ်နေတာတော်တော်များများကတပ္ပကအကုန်လုံးပေါ့ဗျာကာယကို တကူလုံးရှုရမယ်ပရိတံဝေရှုရမယ် ဝိပဿနာပိုင်းနေတော့ရှုလို့ရတယ်ဗျဒီသမထပိုင်းဒီတမာကြီးရအောင်လုပ်တဲ့ပိုင်းမှာတော့အဲ့ဒါသတိထားမယ်ကိစ္စပဲဒီမှာဖះပြောတာဒီနှာခေါင်းနဲ့နာဒီကြဒီဈာတွင်းမှာရှိတဲ့လေးတစ်ခုလုံးကိုပြောတာအဲ့ဒီဈာတုခင်းလုံးမှာဈာတွင်းမှာဖြစ်နေတဲ့ဖြည်းဖြည်းချင်းဝင်တဲ့လေးဖြည်းဖြည်းချင်းထွက်တဲ့လေးတစ်ခုလုံးစလည်းဆုံးသိအောင်ပြောအောင်အဲ့လိုမျိုးမှတ်ခိုင်းတာချို့ကြတော့ဘယ်လိုလောက်ခိုင်းလဲဆိုဒီမှာအဓိပ္ပာယ်ယူစတွေလွဲသွားတော့ဝင်လေရစကနာတိပြ အလေကရင်ပအဆုံးကချက်အဲ့လိုမျိုးတွေဖြစ်ကုန်ထွက်လေရစားကချက်အလေကရင်ပအဆုံးကနာတိပြအဲ့လို အတွင်းနဲ့ကြလေမတွေ့တော့ဘူးဗျာလေသဘာဝတွေတွေ့တာများတယ်အတွင်းနဲ့လိုက်ဝိပဿနာရှုတဲ့အခါကျရင်တော့ယုံနာသဘာဝတွေကြည့်တော့ခုကလေကြည့်တာလေကြည့်တော့အတွင်းနဲ့လိုက်ကြည့်နေလေရဲ့လေကိုမမြင်တဲ့လေရဲ့သဘာဝတွန့်ကန်တဲ့သဘောတို့ တွန်ကန်ကလေးတွန်ကန်မပေါ့တွန်ကန်မကြံတဲ့ဓာတ်သဘောဝါတွေရောတွေ့တတ်တယ်။ဒါကြောင့်ဒါကိုသတိထားမယ်။စာပိုင်းမှာတမာရီမြခင်ကြားမှာသုံးဖို့ကိုယ်အိမ်ကိုတဏှာရီလောက်ထိုင်နေတယ်။ဘာမှဖြစ်ဘူးရတဏှာရီလောက်နှစ်နာရီလောက်ထိုင်နေတော့တကယ်ကိုဆက်တိုက်ထိုင်မှအသိဉာဏ်เนี่ยဖြစ်တယ်။ဆက်တိုက်ထိုင်မှတမာရီကလည်းဖြစ်အသိဉာဏ်เนี่ยလည်းဖြစ်တော့ဟိုတစ်ချိန်တစ်နေ့မှာတစ်ချိန်တစ်ချိန်တစ်ချိန်တစ်ချိန်ကလည်းအိမ်မှုကိစ္စတွေဘုန်းကြီးတွေလည်းဘုန်းကြီးတွေကိစ္စတွေရှိတော့ ဒါဒီလိုကြီးနဲ့ဝိပဿနာရှုနေမရှုရဘူးလားဆိုရှုလို့ရတယ်နော်အသိဉာဏ်ဖြစ်တာအတော်အားနေပါတယ်မရှိတော့ပါဘူးအဲကြောင့်ဘုန်းကြီးတို့ကတော့ကိုယ့်အိမ်ကိုတစ်ချိန်တစ်ချိန်လောက်ကိုယ့်เจ้าကိုတစ်ချိန်တစ်ချိန်လောက်ထိုင်နေတမာရီပြုတ်မကြအောင်လောက်ပဲဘုန်းကြီးထိန်းထားစေခြင်းနော်လောဘမကြီးစေခြင်းဒီမကြီးတို့ဒီကကြီးတို့ဆိုပို့သိတာပေါ့စီဝါကြီးတွေလုံတာစီဝါကြီးလုံနေတဲ့ကမှာချက်ချင်းဝုံတိုင်းစီဝါချမ်းသာတယ်ဆိုတော့ထီပေါက်မှာပဲချမ်းသာစီဝါလို့တော့ဝုံတိုင်းချမ်းသာတယ်ဆိုတာက မရှိပါဘူးဖြည်းဖြည်းချင်းလို့ကတော့ဘာပဲဝယ်ထားဝယ်ထားချက်ချင်းမရပါဘူးဒီကအဲ့ဒါမျိုးထိမ့်သိမ့်နိုင်ပါဗြဟ္မာသုတမာရိရအောင်ထိန်ရတယ်တမာရိရအောင်လုပ်ရတယ်တမာရိရပြီဆိုမှတမာရိရအောင်ဘာလုပ်ရမလဲတတိမြအောင်လုပ်ရတယ်တတိမြလာတို့ရှိသိမယ်ပြီးတော့အရှိသိလာတဲ့အခါမှာတကုလုံးသိအောင်တကုလုံးဆိုသဗ္ဗက၄တခုလုံးသိအောင်လုပ်ဝင်လေထွက်လေအရှိတို့ တစ်ခုလုံးပေါ့နော်ဒီကြားတွင်းမှာရှိတဲ့လေလေးပြော ဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေဒါကိုသိအောင်ရှုပါဒါမှတ်ထားမယ်ပြီးတော့နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုပတ္တံဗျာကာယသင်္ခါရံအဲ့ဒါလေးကြည့်မယ်ပတ္တံဗျာကာယသင်္ခါရံတို့ဒီဝင်လေထွက်လေတွေကဖြည်းဖြည်းနဲ့သူကနော်ဘာလို့ရမလဲဆိုနောက်တစ်ခုကပတ္တံဗျာကာယတဲ့အဲ့ဒီဝင်လေထွက်လေကိုတိမ်မွေ့တော့ငြိမ့်တော့ကျင့်ရမယ်ဒါကိုပြောတာဒါ မာသီပလန်၃ရက်မူရင်းမယ်နော်အဲ့ဒါလေးမှတ်ထားမယ်နော်ဒီဝင်လေထွက်တွေကိုတိမ်မွေ့တောင်ငြိမ့်တောင်ချုပ်တောင်ကျင့်ဖို့ဆိုတော့ဇံပိုင်းကိုဆိုလို့လေအနာပါနဇံဇံရတော့မှသရုတ်ထဇံရမှလေးရလုံးဝချုပ်သွားတယ်ဟိုလိုကတော့ငြိမ့်အောင်တိမ်မွေ့သွားတာပဲတိမ်မွေ့သွားတဲ့အဋညာလိုက်မှမီဘူးအဲ့ဒီလေးချက်ပြည့်စုံမှဘုန်းကြီးတို့ဝိပဿနာပြောင်းနိုင်မှာဒါလည်းဆရာတို့ဖျားကြီးမိတ်တာအောက်မှာဆောင်းဖို့လေးမှတ်တာပေါ့ တတိမေယပထမဒုမာတုရှိသည် လုံးစုံချင်းရာ တာနိုင်တာစာမငြိမ့်ပြီတတိမေယသူဒီလေးလေးပေါ်မှာတတိကောက်မြေအောင်ပထမကျင့်ဒါအနာမနာလမ်းစဉ်နံပါတ်1ဒုမာတုရှိသည်တတိဒီပေါ်မှာလေးလေးပါတတိကသွားမြဲသွားပြီလေဟာတူတူဝင်လာရှိခြင်းဝင်လာကိုယ့်ကိုသိလာတယ်ဒုမာတုရှိသည်လုံးစုံချင်းရာလုံးစုံလင်းရာနှစ်ခုလုံးပေါ့နော်လုံးစုံချင်းရာဆိုတကယ်လေး ဒီလင်းနမိတ်တွေလည်းပေါ်လို့လင်းလင်းရလို့လည်းတောင်းတတ်ပါလုံးစုံချင်းရလုံးစုံချင်းရတော့ရှည်တဲ့လေတစ်ခုလုံးကိုဒီကြားတွင်းမှာရှိတဲ့ရှည်တဲ့လေတစ်ခုလုံးကိုစလည်းဆုံးသိအောင်လုပ်ရတယ်လုံးစုံချင်းရတာနိုင်တာစမှငြိမ့်ပြီးအနာဘာနာသုဒ္ဓချင်းစဉ်ကြတော့ပါလေဒီလေလေးကိုသိမ်မွေ့တော့ငြိမ့်တော့ကျင့်ရမယ်ဒါမျိုးပြောတယ်နော်ဒီလေးမျိုးပြည့်စုံမှဘုန်းကြီးတို့ဝိပဿနာပြောင်းနိုင်ပါတယ်ဘုရားအဲ့တိုင်မိန့်တာ နော်ဒါဝိပဿနာပြောင်းနေတဲ့ပုဂ္ဂိုလ်ဒါအတိမတ်တာဒီလေးမျိုးတော့ရအောင်ကျင့်ဒီလေးမျိုးကျင့်တဲ့အခါမှာကိုယ့်ရဲ့ပါရမီနဲ့ဆိုင်ချို့ရဲ့ဒီလေးမျိုးကိုတွေးဖို့ဆို3လလောက်ကျင့်ရချို့4 6လလောက်ကျင့်ရကျင့်ပြီးမှဒီခဏတစ်ပြုတ်တွေးတာမျိုးလည်းမဟုတ်ဘူးเนาะတော်တော်ကြာအောင်တွေးရတယ်တမာရီရပြီးမှတွေးတာမျိုးမှကောင်းတယ်တမာရီမရမင်းနဲ့တွေးနေတော့ဝိပဿနာပြောင်းသွားတယ်ဘာမှမထူး အနည်းဆုံးခဏိကတမာရီပေါ့တမာရီ၃မျိုးရှိတယ်ခဏိကတမာရီဆိုတာကဘာလဲလို့မေးလို့ရှိရင်မြင်္ဂများကြာကများဒါလည်းခဏိကတမာရီပါပဲဒါပေမဲ့ဒီခဏိကတမာရီလောက်ကတော့ဘုန်းကြီးတို့ဘာဝိပဿနာညာမှာဖြစ်ဘူးဗျအမျိုးမှတ်ထားမြင်္ဂများကြာမှမြည်လောက်ပဲသိမှာပဲဒီတဲ့ဘုန်းကြီးတို့ကသိစေချင်တာဘာလဲခဏိကတမာရီကတိဘက်ကပြီးတဲ့ခါကျဒီအာယုံတစ်ခုကို သောပိဟိအာရမဏေနိရန္တရံဧကာကာရိနာဗုဒ္ဓမာနောဒီအာယုန်တစ်ခုထဲမှာ မပြတ်ရှိနေရမယ်ဒီအာယုန်တစ်ခုထဲမှာတစ်ခုသောချင်းအောင်နော်ဒီအာယုန်ထဲမှာမပြတ်ဖြစ်နေရမယ်ဒါကိုပြောဖြစ်ပြီးတော့တစ်ခုထဲမှာစိတ်ကကတ်နေရမယ်ဧကကရာပေါ့ဧကတိအကအာယုန်အာယုန်တစ်ခုထဲမှာကတ်နေနေအောင်ကတ်အောင်ဘုန်းကြီးတို့ရှုမှတ်နေရမယ်အဲ့ဒီကြမှာသူက လောက်ထိရှုမှတ်နိုင်ရမလဲဆိုနိဝရဏတရားတွေမှာမကောင်းတဲ့စိတ်တွေကကိုယ်နှိပ်အနှိပ်ဆက်မခံရအောင်ပေါ့စัญญမတရားနှိပ်ဆက်မကောင်းဇံကိုရောက်နေတယ်လို့ကိုစိတ်ကိုမတုံမလို့တဏှာထိုင်တဏှာလုံးပေါ့နှစ်နာရီထိုင်နှစ်နာရီလုံးငြိမ်ကပ်နေအောင်ရှုမှတ်နေရမယ်အဲ့ဒီကြာမှာဘုန်းကြီးကတော့ဝိပဿနာပြောင်းစေခြင်းတယ်နော်အဲ့ဒီလိုမှမဟုတ်ဘဲနဲ့ဝိပဿနာပြောင်းရင်တော့အသိဉာဏ်ဖြစ်ဖို့ခက်တယ် ရတော့ရကျင်တော့ဗောဗျာဘုန်းကြီးတို့ချက်ချင်းကြီးရဖို့ဆိုတော့တော်တော်ခက်တယ်ပါရမီနဲ့လည်းဆိုင်တယ်ကိုယ့်ရဲ့လုံလဝိရိယလည်းအားလည်းရှိရဒါလေးမှတ်ထားစီအဲတော့ဝိပဿနာရှုတဲ့ပုံကုံများအ ਨੇ ဆိုခဏိကသမารီရအောင် ရှုပါလို့ဒါလေးပြောနော်အဲ့မှာလည်းရေးထားပါဒီဟာလေးလည်းဘုန်းကြီးတို့မှတ်စုရပေးပြီးသားပါနော်အဲ့မှာပြန်ပြောမယ်နော်ခဏိကသမารီရှုခတ်မြကမ္မနာယုံတည်တဲ့သမารီဒါပထမဆုံးအဖွင့်တိုင်းရေးထား ဘာရေးထားလဲဝိသုဒ္ဓိမကခဏမတ္တထိတိကောသမารီခဏတည်တဲ့ဟာဒီရှုမှတ်တဲ့အားလေးမှာခဏတည်တဲ့ဒါလည်းခဏိကသမารီလို့ဆိုနိုင်တယ်တဲ့အဲ့ဒီခဏိကသမကမ္မနာမပြတ်မလားဟုတ်လားဒီကမ္မနာကမပြတ်မလားကိုတည်နေရမယ်တခုသောချင်းအားဖြင့်ဒါဧကာကာရီနဲ့ဗုဒ္ဓမှာတခုသောချင်းအားဖြင့်ဖြစ်ပြီးတည်နေရမယ်ပြောတယ်။နောက်ကာမိသနိဝရဏစံကြိမနိဝရဏတရားတွေအလွန်ဒါတွေမဖြစ်ဖဲနဲ့ကိုနေမှ တဏှာနဲ့နိုင်ကပ်နိုင်တယ်အမနာဇန်တမဇန်တို့ရောက်နေတယ်လို့ဆိုလိုတာကစိတ်ကိုမတုံမလဲငြိမ့်နေတဲ့သဘောပြောတယ်ဇန်ရနေတယ်လို့ပြောတာရတယ်လို့ဆိုလိုတာမဟုတ်ဘူးခုနပြောတယ်ဘာမှလို့ဘာမှလို့နားလျောင်ပြောနေထားတဲ့အာယုံလေးမှာတဏှာထိုင်တဏှာလို့နှစ်နာရီတဏှာဒီလိုကတ်နေရမယ်စဉ္ညာလျှောက်မှန်းနေလဲကတ်နေရမယ်အဲ့လိုလုပ်ရမယ်နော်ဒါကဝိပဿနာဓာတ်တွေသွားတဲ့ပုံပုံများဘုန်းကြီးတို့ ဇံတမာရီကိုရကျင်တဲ့ပုဂ္ဂိုလ်ကြတော့ဘာလို့ရလဲဥပ္ပစာရတမာရီဒါကိုရအောင်လို့ပြီးတော့အပ္ပဒတမာရီဥပ္ပစာရတမာရီခိုက်တာမှာကြတော့ဘုန်းကြီးတို့ဇိုင်းငါးလေးကိုမစင်ញင်မစင်ញင်နိုင်သေးဘူးနမိတ်တွေပေါ်တယ်ဒီနမိတ်ကမခိုင်မြဲဘူးနမိတ်ကပြုတ်ကြလိုက်အိပ်ပျော်သွားလိုက်တခါတလေတချို့ယောဂီတွေဖြစ်တတ်တယ်အိပ်ပျော်သလိုဖြစ်ဖြစ်သွားတယ်ဘုရားအဲ့ဒါဥပ္ပစာရိခိုက်တာမှာဥပ္ပစာရတမာရီခိုက်တာမှာကြဒီအာယုံကလည်းတိမ်မွေ့နေတယ် အိမ်မွေးနေတဲ့ကကြအိပ်ပြသလိုဖြစ်ဖြစ်ဖြစ်သွားတတ်တယ်။တမာရီချုပ်တယ်လို့လည်းခေါ်တယ်။နော်ဒီဥပ္ပစာရတမာရီခိုက်တာမှာသူကနမိတ်ကမခံမြဲနေဘူးပြုတ်ကျသွားလိုက်အိပ်ပျော်သလိုဖြစ်လိုက်နမိတ်ကချုပ်သွားလိုက်ဒီလိုဖြစ်တတ်တယ်။ဇိုင်းကောင်မဆင်ញင်နိုင်ဘူး။အပ္ပနာတမာရီရောက်သွားပြီဆိုဒီနမိတ်ကခံမြဲလာတယ်။ပြီးတော့ဇိုင်းကောင်ဆင်ញင်နိုင်စွမ်းရှိတယ်။ဇံဃာကိုဆင်ញင်နိုင်မှဇံဃာရတယ်ဇံဃာကိုမဆင်ញင်တဲ့သူဇံမရသေးဘူး ဇိုင်းကောဆင်ញင်နိုင်မယ်နမိတ်လည်းရမယ်ဆိုရင်ဒါတော့သိကြပြီပေါ့ဇိုင်းကတော့မဆင်ញင်နိုင်ဘူးနမိတ်တော့ရရတာဇာမရသေးဘူးပေါ့ဗျဒီလိုလဲတမာရီလေးတွေကြောင်းနေနားလေထားတမာရီကြောင်းနားလေထားမှာဘုန်းကြီးတို့ဝိပဿနာရှုတဲ့ကပို့ပြီးဆင်ပြေတယ်ဒါလေးမှတ်ထားမယ်နော်ဒါကတော့ဘုန်းကြီးတို့ဘာပြောကျင်တာလဲဝိပဿနာရှုတဲ့ပုံကုံများအ ਨੇ ဆိုခဏိကတမာရီအောင်ရှုပါဒါလေးပြောကျင်တယ်နော်အဲ့တော့ဒီမှာ ဝိသုရိဝိသုရိမြတ်တော်ပြတာခုနကမေဂိယတုတ်ညွန်တဲ့နီးသူကဥပမာလေးနဲ့ပေးတာထက္ကရာမှာဘာဥမာ ပေးထားလဲဆိုဘုန်းကြီးရဲ့တခါကြီးများကြသိတာပေါ့နော်ဘုန်းကြီးဖာပြီးတော့သူကလဲသမားလောက်တာတော့ဘုန်းကြီးတို့ဒီလဲသမားလောက်တဲ့လူသိတယ်ဘုန်းကြီးတို့လည်းလဲရမလောက်ဘူးတော့စာကြည့်ပြောတဲ့သဘောပဲလဲသမားတယောက်ဟာလဲကိုရိတ်နေတယ်တဲ့ဒီထက္ကရာ ဒီပါဠိတော်ပဲသူကကပ်ပြီးရှင်းတာပါပဲပါဠိတော်ခုနဘုန်းကြီးပြောခဲ့လယ်သမားတယောက်လယ်ရိပ်နဲ့လယ်ရိပ်ရင်းနဲ့ဟုတ်လားတတိမထားတဲ့ခါကျတော့နွားတကောင်ဟာဒီလယ်ကိုလယ်ခွက်ကလည်းကျဲတော့ဒီလယ်ကိုဝင်စားတယ်စားနေတွေ့တော့ဘာလို့လဲရိပ်နေတဲ့တစ်စင်ကိုခဏချထားတဲ့ခဏချထုတ်တစ်ချောင်းယူနွားကိုမောင်းထုတ်ရနော်အဝေးရောက်တော့မှဒဇင်ကင် ပြန်ဒဇင်ကိုဒဇင်ကိုကင်ပြန်ပြီးလဲကိုရိပ်ရမယ် အဲ့လိုမျိုးအဲ့တော့ရုပ်တဘာဝနာမ်တဘာဝတွေဖြစ်ပျက်ကိုဉာဏ်နဲ့ရှုတဲ့ပုဂ္ဂိုလ်ခုနပြောခဲ့တဲ့ရှင်မေဂိယကိုနည်းဆုံးဥဒ္ဒပညာရမယ်ဥဒ္ဒပညာမှာကိလေသာလွတ်မြောက်နိုင်တယ်ခေါ်ပြောထားတာဟုတ်ခေါ်ဥဒ္ဒပညာတော့ရအောင်အထုအထုပြင်တော့ဝိပဿနာဆင်အထုအထုအာရင်နဲ့ထုံးစံအတိုင်းပြလွတ်တယ်တတိကလွတ်ပြီးတော့ဗာပြည့်လဲလောဘဖြစ်စရာကိုတွားပြီးတော့ရအောင်နေလောဘဖြစ်စရာနော် တိုက်ရိုက်ပြောရင်ဟုတ်လားသားလေးရှိရင်သားလေးတရိယာနေမယ်တရားတိုင်းနဲ့သမီးလေးရှိရင် သမီးလေးတရိယာနေနဲ့မြီးလေးတရိယာနေမယ်ဘုန်းကြီးတွေလည်းဒီလိုပဲကြောင်းကံတရိယာနေမယ်စားတော့မဲ့တဲ့ဘုရားစားတော့အစာကြီးလို့ပစ္စည်းပစ္စည်းမလို့ပစ္စည်းပစ္စည်းအောင်ဒါလောဘလို့ခေါ်တယ်အဲ့ဒီလေတတိလွတ်ပြီးလောဘတွေဖြစ်နေရင်လက်ရှိ ရှုမှတ်နေတဲ့ဖြစ်ပျက်ကိုရှုမှတ်နေတဲ့ဥရဗျာဉာဏ်ကိုရှုနေတဲ့ဝိပဿနာခဏရထားပါရထားပြီးအတုပါကိုဆင်ញံနှလုံးသွင်းပါ အတုပရှင်အတုပတေအတုပရှင်အတုပဆိုရင်တော့ကိုအစ္ဆတအောင်ရင်ရှုရတယ်ပြီးတော့မှဗေဒသူများကိုရှုတေအတုပရှုရခါကျဗေဒကိုရင်ရှုပြီးတော့ကကိုကိုကိုကိုပြန်ရှုပေါ့အဲ့လိုရှုရအဲ့လိုရှုမှလို့ဒီလောဘဖြစ်နေတဲ့အာယုံပျောက်သွားပြီဆိုမှဝိပဿနာပြန်သွားတယ်ခုနကခုနလေရိပ်နေတဲ့ပုံကိုလေလေရိပ်နေတဲ့ပုံကနွားတကောင်ဝင်လာပြီဆိုဟာဒီဒီတစင်းကိုခဏချချပြီးတော့တို့ ဒုက္ကံဒုက္ကံနွားကိုသွားမောင်းထုတ်ရတယ်နွားကိုဝေးရောက်သွားမောင်းထုတ်မောင်းထုတ်ပြန်ရိပ်ဟာပြန်ရိပ်နဲ့တခါနွားတကောင်ဝင်လာပြန်စားပြန်ကိုယ်ကတတိမထားတဲ့ခါကျဒီကတည်းဒဇင်ချဒဇင်ချပြီးသွားမောင်းထုတ်အဲ့လိုပဲဝိပဿနာမှန်ရင်မှန်ရင်ဒေါသဖြစ်စရာအတွေးတွေဝင်ဒေါသအာယုံဝင်လာတယ်ပေါ့နော်ငါကမကျေနပ်တာတွေလောလောဆယ်မကျေနပ်တာတွေစိတ်ဆိုးစိတ်ပြတ်တာတွေဝမ်းနည်းစရာတွေပူဆွေးနော်သူများမကျေနပ်တာလည်းဒေါသပဲ ဝမ်းနည်းစရာပူဆွေးစရာတွေလည်းဒေါသပဲကိုမိဘတွေဆုံးလို့ဆွေမျိုးသားချင်းတွေဆုံးလို့ဝမ်းနည်းစိတ်တွေပြောင်းမြန်ကိုကျေးဇူးရှိတဲ့ပုဂ္ဂိုလ်ဆုံးလို့ဝမ်းနည်းစိတ်တွေပြန်တွေးတယ်ဝမ်းလာတတ်တယ်အဲ့ဒါဒေါသကြီးပဲဒီဒေါသဖြစ်လာတဲ့ခါကျရင်ဒီဒေါသတွေပျောက်သွားအောင်မေတ္တာပွားတာလို့အဲတော့ကောင်းကွယ်ကိုရှာမေတ္တာဆိုတူတူဒီပရမသုခုနပြောခဲ့တဲ့ဝိသုဒိမေတ္တာမေတ္တာပို့ရတာကောင်းတယ်ကိုယ့်ကိုမေတ္တာပို့ ပြီးတဲ့အခါကျကိုယ်တကယ်ကြည်ညိုလေးစားတဲ့ဒေါသဖြစ်တာမတွေ့တဲ့ဆရာတော်ကြီးမေတ္တာဖို့မေတ္တာတတ်တဲ့အကောင်းလာပြီဆိုမှဘုနာပုံကိုယ်တွေပြုတ်နော်ဝမ်းနေစရာတွေပါတည်တဲ့ပုံကိုယ်အတွက်ဝမ်းနေမှုတို့ဘာလို့ကြာရင်တော့ဒါတော့ဘုန်းကြီးတို့ကုသိုလ်ကောင်းမှုပြုလို့မျှပေးဝင်သူ့ကိုမေတ္တာပို့လို့မရဘူးအမျိုးလေးမှတ်ထားဖို့နော်အဲတော့အဲ့ဒီသေတဲ့ပုဂ္ဂိုလ်ဝမ်းနဲ့နေကြံတဲ့ဤတွေဆင်ញင်လို့ရပါတယ်သိချင်းတရားဆင်ញင်တာအလူတိုင်းလူတိုင်းဟာ တူတယောက်တည်းဖြစ်တာမဟုတ်ဘူးငါတို့ဆွေမျိုးသားကြီးမငါတို့ဘုန်းကြီးမဖြစ်တာမဟုတ်ဘူးဒါမျိုးပေါ့ငါကျန်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းဖြစ်တယ်ဆိုတော့မြောင်ကြည့်ရတာပေါ့နော်အဲ့လိုမြင်မှသိချင်းတယောက်လက်ခံမှဒီဝန်းနေမှုပုစုမှပျောက်တော့အဲ့လိုလေပြောင်းရှုရပြောင်းရှုပြီးမှပျောက်သွားပြီးဆိုမှ ကိုယ့်ရဲ့ဝိပဿနာကမ္မနာအာယုံပြန်ရှုသူအဲ့ဒီဥပမာ ပေးထားတယ်ဟောတခါလယ်သမားလယ်ဆက်ရိပ်ပြန်တယ် ကိုကလဲကျဲရိတ်နေတတိမထားမိတကနွားတကောင်ထဝင်စားပြန်ဒဇင်ချဒဇင်ချပြီးတော့ဒုက္ကိုင်ဒုက္ကံမြန်နွားကိုသွားမောင်းရတယ်လို့ပဲတဲ့ဖြစ်ပျက်ကိုရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာတစ်ခါတခါဘာဖြစ်လဲမကောင်းတဲ့အတွေးတွေဝင်လာတယ်အတွေးမျိုးစုံเนาะဒီမေဂိယသုံးပါနောက်အတွေးမျိုးစုံပြောအောင်မယ်လောလောဆရာတို့ဘုန်းကြီးတို့ကာမအတွေးဗျာပါဒအတွေးဝိညာဉ်အတွေးလောက်ပဲများဆုံးသိကြတာများတယ်အတွေးပဲဝင်လာနေရင် အတွေ့အကြုံဝင်လာပြီးလက်ရှိဝိပဿနာဆိုတာယုံနာတဘာဝတွေရှုတာယုံနာတဘာဝတွေရှုအဲ့ဒါရှုမှတ်တာခဏရရပြီးတော့ဘာလို့အာနာပါနာရှုအောင်ခုနကဘုန်းကြီးအာနာပါနာရှုနည်းကိုပြောခဲ့ပြီအဲ့ဒီရှုခွင့်ရှုခက်တာရှုအာနာပါနာရှုတဲ့ခါကျရင်ခုနကအတွေးတွေရပ်သွားပြီဆိုရင်များသောအားဖြင့်အာနာပါနာရှုတဲ့ပုဂ္ဂိုလ်အတွေးရပ်တယ်အထူးသဖြင့်ဘုန်းကြီးတို့ပညာရေးသမားတွေငယ်တဲ့လူတွေကြာရင်ဘုန်းကြီးကဒီအာနာပါနာရှုတာကိုကြိုက်တယ် အနာပါနရှိတဲ့ပုဂ္ဂိုလ်တွေအတွေးအာယုန်နဲ့ရက်စီတယ်အတွေးအာယုန်ရမှဒီပညာညာထက်မြတ်တာအတွေးထဲမှာမျောနေတော့ဘာဘာသိညာမှမဖြစ်ဘူးအတွေးတွေရက်သွားပြီဆိုဝိပဿနာပြန်ရှုပါကဝိပဿနာရှုရင်ရှုရင်လည်းဘလို့ဖြစ်လာလဲဆိုမာမာနတွေဝင်ဟာငါလို့ရင်ဖြစ်ရမယ်ငါပြောရင်ဖြစ်ရမယ်ငါကြံရင်ဖြစ်ရမယ်အဲ့လိုမာနတွေဝင်တတ်တယ်မာနတွေဝင်လာရင်ဒီမာနကိုအတိကပ်ပြီး ပေါ်ပြီးပြောက်ဖြစ်ပြီးပြက်အနိစ္စမြောင်ရှုရမယ်အနိစ္စမြောင်ရှုတဲ့ကမှာအသေးလေးရှုအသေးအသေးကြီးရှုသူဒီလိုဟိုဘုဂုတ်ဆရာတော်ကြီးကမိတ်တာပေါ့နော်ယုံနာတဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်မြောင်ရှုတာအသေးလေးပေါ့အသေးကြီးဆိုတာကတော့ဘဝတဘဝတာအဆုံးသတ်တည်သွားတာမျိုးအသေးကြီးလို့ခေါ်တယ်အဲတော့လက်ရှိဖြစ်ပေါ်လာတဲ့အာယုန်တွေကိုဝန်းဝင်လာတတိလွတ်ပြီး အာယုတစ်ခုရောက်ရောက်သွားရင်ဝိပဿနာခဏရကမ္မထာတစ်ခုပြောင်းပေါ့နော်ကိုရှင်အဲ့ဒီအမှတ်စုတွေထုတ်ပြပါအခုဟာပြောဝိပဿနာပိုင်းပြောရတော့အဲ့ဒီမှာမြတ်စွာဘုရားကမေဂိယတုတ်မှာကျတော့မေဂိယတုတ်ခုနပရမဆုံးထိုးတဲ့မေဂိယတုတ်ကိုကြည့်မယ်အဲ့ဒီမေဂိယတုတ်ကဘာပြောလဲဆိုတော့အဲ့ဒီမှာဝိပဿနာရှုတယ်မာနကိုလည်းပျောက်စေတယ်ဒါကိုပြောတယ် ဒီလောက်ပဲနော်အဲ့ဒီမှာအဲ့ဒီနေရာထားအောက်မဆွဲအောက်မတင်တဲ့အပေါ်မှာအပေါ်မှာအပေါ်နားလေးမှာအဲအဲ့နားလေးမာနကိုပယ်ဖျောက်ဖို့တဲ့နေဆတင်ညာရဲ့အဓိကတော့မာမာနာတွေဝင်လာရင်အနေဆမြောင်ရှုလို့ပြောတာဒီတုတ်မှာတော့ဒီလောက်ပဲပြောတယ်ဘုန်းကြီးတို့တခြားနေရာတွေမှာတွေကကျတော့ဒီဟာနဲ့ပတ်သက်ပြီးတော်တော် ပြည့်ပြည့်စုံပြောတယ်ဝိသုဒ္ဓိမတ်တို့ပါလို့အဲ့ဒါလေးကိုလည်းနည်းနည်းပြောပြမယ်ဝိသုဒ္ဓိမတ်ကျတော့ဘာပြောသွားလဲဆိုတော့ဒီ မကောင်းတဲ့အတွေ့အကြုံတွေဝင်လာမကောင်းမကောင်းတဲ့အတွေ့အကြုံတွေဝိတက်မှဝိတက်ဝိတက်ကိုပြောင်းအာနာပါနကိုပြောင်းမှအာနာပါနပြောင်းမှဒီမကောင်းတဲ့ကြံတွေဝိတက်တွေပြောင်းသွားနိုင်တယ်မာမာနတွေပေါ်လာရင်ဝိပဿနာရှုခိုင်းတာထားမာမာနတွေပေါ်လာရင်ဝိပဿနာရှုရှုတဲ့အခါမှာပေါ်ပြီးပြောင်းဖြစ်ဖြစ်ပြမြင်အောင်ရှု ပေါ်ပြီးပြောက်ဖြစ်ဖြစ်မြဲမြဲနေဆိုဒါယုံနံတဘာဝတေတာကိုအသေးလေးတွေပေါ့တဘောတာအဆုံးသတ်သေးတာအသေးကြီးအဲ့တော့မာမာနကြဖို့အတွက်ယုံနံဖြစ်ပျက်ကိုလည်းရှုဖို့လိုသလိုတေသွားတဲ့နော်မရဏတေသွားတဲ့ပုဂ္ဂိုလ်ကြည့်မရဏတတိရှုဖို့လည်းလိုတယ်ဗျဒါမာနကြဖို့ခါတလေကြဟိုတချို့ပုဂ္ဂိုလ်ကြတေစကားကိုမကြားခြင်းဘူးဒါမျိုးတွေဖြစ်တာမကြားခြင်းလို့မရဘူးဘုန်းကြီးတို့ကြုံရမယ်ဒါကိုရှုနိုင်မှာမာနကြမှာဒါကိုမရှုနိုင်မာနမကြဘူး အဲ့ဒါလေးပြောဒီမှာနည်းနည်းလေးဈာဖြဝင်ပြောမယ်နော်ဒီဟာနဲ့ပတ်သက်ပြီးတော့အနိစ္စတော့ပတ္တန္တတာမာနဥက္ကန္တနာနာမဟောဒီဒါကတော့ဝိသုဒ္ဓိမကပြောအနိစ္စမျောရှုနိုင်မာနလိုလိုကြွာပါတယ်တေပေတေတဲ့အနိစ္စပဲဖြစ်လူတူတယောက်တေသွားတယ်ဒါတရားပြတယ်ကိုကသူ့အသေးကိုကို့အသေးသူ့အသေးကိုမြောင်ရှုသူ့အသေးကိုကို့အသေးလိုမြောင်ရှုနိုင်မယ်ဆိုရင်လည်းပဲဟောလူတိုင်းလူတိုင်းတေရမှာပါလားလို့သိသွားရင် မာနနည်းနည်းမြင်တာနဲ့နည်းနည်းကြားတယ်များများမြင်များများကြားတယ်ခုလိုတရားရှုမှတ်ရင်လည်းဝိပဿနာကို အနိစ္စမြောင်ရှုနိုင်လည်းပဲမာနကြတာပဲဒါအသေးလေးခေါ်တယ်အသေးလေးမြောင်ရှုနိုင်ဘုဂုတ်ဆရာတော်ရအသေးကြီးလည်းမြင်ပါတယ်ဆိုပြီးဒီလိုမြင်ဒါလည်းမြောင်ရှုတော့မှမြင်တော့ဒီတိုင်းတော့မမြင်ပါဘူးနောက်တစ်ခုဒီထဲမှာမပါဘူးပေါ့နော် နောက်တစ်ခုကတော့ဗာလေဒုက္ခတော့ပတ္တန္တတနိကန္တိပရိယာဌာနနာမဟောတိ ခန္ဓာကိုယ်ကဒုက္ခမြင်လို့ရှိရင်ဒီခန္ဓာကိုယ်မှာနှစ်သက်မှုတွေ့တာမှုလောဘတဏှာကြွာကြတယ်ခန္ဓာကိုယ်ရဲ့ဆင်းရဲကိုမြင်အောင်ရှုရတာပေါ့နော်အဲကြောင့်မို့ဒုက္ခဝေဒနာတွေခံစားလာပြီဆိုရင်သိခံနိုင်လို့ရှုစေခြင်းပဲသိခံနိုင်ရှုစေခြင်းနဲ့ဆိုရှုမှလည်းဒုက္ခသဘောကိုတွေ့မှာပဲခန္ဓာကိုယ်ရောဆင်းရဲတာပဲကောင်းတာတခုမှမရှိပဲတော့ခံခက်တာပဲအဲလိုပေါ့ဒီသဘောတွေ ခန္ဓာကိုယ်ရဲ့အပြစ်တွေကိုမြင်လာရင်ဒီခန္ဓာကိုယ်မှာချစ်ခင်တတ်နှစ်တဲ့နေတဲ့လောဘတဏလိုလိုကွာကြတယ်ဒါကြောင့်မို့နိဗ္ဗာန်လိုချင်ခန္ဓာကိုယ်ပြည့်အောင်မြင်အောင်ကြည့်ဒါပြောတယ်သူခန္ဓာကိုယ်ပဲဖြစ်ကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်အပြစ်မြင်အောင်ကြည့်ရနောက်တစ်ခုကတော့အေဝံသင်္ခါရိအနတ္တတော်ပတ္တန္တတဒိဋ္ဌိသမုက္ခတတနာမဟောတိ ဒီယုံနာတဘာဝတရားတွေကိုအနတ္တကိုဖြစ်စလို့မဖြစ်တဲ့သဘောမြင်အောင်ရှုရင်ငါသူတို့ကယောက်ျားမိန်းမဆိုဒိဋ္ဌိကွာပါတယ်နော်ဒါမှတ်တာဒါကတော့ဘုန်းကြီးတို့ဘေးကနေယူပြောတာဒီတော့မှကြပါလေဝိပဿနာရှုပါရှုတဲ့အခါကျမာနကွာအောင်ရှုရမယ်မာနကွာအောင်ရှုရင်နော်ဘာပြင်ဘာမြင်ရမလဲအနေဆမြင်ဖို့အရေးကြီးတယ်ပေါ်ပြီးတော့ဖြစ်ပြပြယုံနာတဘာဝမြင်အောင်ရှုရှုနေရင်မာနကွာမယ် အဲ့မှာဘာဟောလဲသူမြတ်စွာဘုရား အနေဆတင်ညာရှိသောယောဂီပုဂ္ဂိုလ်အနတ္တတင်ညာသည်ခံမြဲစွာတည်ဒီလိုဟောတာဒီကတော့ဓာတ်ရဗမာလိုပြောရင်အနေဆမြင်အနတ္တလည်းမြင်တယ်ဒါဟောတာဒီမေဂိယတုတ်တာအောက်မှာဆက်ကြည့်မယ်အနေဆမြင်ဒုက္ခအနတ္တလည်းမြင်ဤအတူတူပဲနော်ဒီဖြစ်ပျက်ကိုမြင်ရင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ် ဒါကိုကြည့်ပြီးတော့မဟုတ်ဆရာတော်ကြီးတို့မာသီဆရာတော်ကြီးတို့တရမရဏီဆရာတော်ကြီးတို့ကဒါကိုကြည့်ပြီးမိန့်ကြတယ်တရမရဏီဆရာတော်ကြီးဆိုနေဆောက်ဆောင်းပေးတင်တယ်ဆိုဒါကိုကြည့်တင်တာနော်ဒါကြတော့ဘုန်းကြီးတို့တွေကကိုကိုကိုပြန်စစ်ဆေးဖို့လိုတယ်ဗျာငါအနေဆာကြည့်အောင်နဲ့အနေဆာပဲမြင်သလားဒုက္ခဝအနတ္တကိုမြင်သလားဒါကိုကြည့်ယုံနံသဘာဝတွေကြည့်တယ်ပေါ်ပြပြဖြစ်ပြပြဒါအနေဆာလူတိုင်းမြင်တယ် အဲ့လိုမြင်တဲ့ဒုက္ခလို့ညာထဲမှာမြင်လိုက်သလားအနတ္တလို့ညာထဲမှာမြင်လိုက်သလားမမြင်ရင်ဒုက္ခရှုဖို့လိုတယ်မမြင်ရင်အနတ္တတိတရှုဖို့လိုတယ်ဒါသောအပြင်ဘုန်းကြီးတို့ဒုက္ခဝေဒနာတွေဂျုံလာတဲ့ကယောဂဝေဒနာတွေဖြစ်နေတဲ့အခါမျိုးရှုမှတ်စေချင်အဲဒီခါကျခန္ဓာကိုယ်ရဲ့ဆင်းရဲဒုက္ခဝေဒနာတွေ့ပါလေကိုဖြစ်စလို့မဖြစ်တဲ့အနတ္တသဘောတွေလည်းပိုးမြင်လွယ်ပါတယ်အောက်မှာဆက်ကြည့်လိုက်ပါဦးဒုက္ခမြင်ရင်အနတ္တ အနတ်အိဋ္ဌအနတ္တလည်းမြင်၏ဆင်းရဲဒုက္ခကိုခန္ဓာကိုယ်ကြီးအပြည့်မြင်ရင်မမြဲတဲ့သဘောတွေကိုဖြစ်လို့မဖြစ်တဲ့အနတ္တလည်းမြင်နိုင်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကဗာမိတ်လဲဆိုပြီးရှင်မေဂိယအတွက်ထို့ကြောင့်အိဋ္ဌတင်ညာလွယ်ကူစွာမြင်လွယ်၏နော်အိဋ္ဌတင်ညာဖြစ်ပျက်ကလွယ်ကူစွာမြင်လွယ်တယ်အဲတော့ဖြစ်ပျက်ကိုမြင်လွယ်ကူစွာမြင်တဲ့အတွက်အိဋ္ဌမြောက်ပထမရှုအိဋ္ဌမြောက်အနတ္တမြင်တယ်ဒီလိုမိတ်တာ အဲ့လိုအနတ္တတင်ညာမြင်သွားတဲ့ယောဂီပုဂ္ဂိုလ်ဒီမျက်မှောက်ပွားတဲ့ငါဟုသောမာနကိုအကျွင့်မဲ့ပက်တချုံတဲ့နိဗ္ဗာန်ရောက်ဤမေဂိယတော့ကအဲ့လိုဟောတာနော်ဒီမှာဒီတော့ရဲ့အဓိပ္ပာယ်ကိုဘုန်းကြီးတို့ကောက်ချက်ချပြောရရင်ဒီအနေဆမြင်ရင်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်သုံးဖို့ဒုက္ခကိုမြင်ရင်အနေဆလည်းမြင်တယ်အနတ္တလည်းမြင်တယ်ဒီလိုဟောတာဒီတော့ကိုယ်ပိုင် ကိုညာအစဉ်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ပါဆိုတဲ့ဆရာတော်ကြီးရဲ့မိန့်တဲ့အတိုင်းပဲကိုညာကဘလောက်ထိမြင်တယ်လဲဒါလေးတွေကိုယ့်အကိုဆုံးဖြတ်ကြည့်ပေါ့နော်ကိုယ့်အကိုပြန်ဆန်းစစ်ကြည့်ရုပ်တဘာဝနာမ်တဘာဝတွေပေါ်ပြီးပြောဖြစ်ပြီးပြကြည်ရင်ကြည်နော်ဒါတော့မြင်တယ်ဗျတော်တော်များများဒုက္ခလို့မြင်သလားအနတ္တလို့မြင်သလားမမြင်ရှုဖို့လိုတယ်ဟိုကိုယ်မှာယောဂဝိနာတွေဖြစ်နေတယ်ဒုက္ခဝိနာတွေခံစားနေတယ် ဒါတွေကိုသိခံနိုင်လို့ရှိရင် ရှုကြည့်ပေါ့ရှုကြည့်နေရင်ခန္ဓာကိုယ်အပြစ်မြင်လာရင်ဒုက္ခမြင်လာပဲနော်ဒုက္ခမြင်ရင်အိဋ္ဌာကိုမြင်သလားအနတ္တကိုမြင်သလားဒီမှာတော့ဒုက္ခမြင်အနတ္တလည်းအိဋ္ဌာလည်းမြင်တယ်ဒုက္ခလည်းမြင်တယ်အနတ္တလည်းမြင်တယ်လို့ဒီလိုဟောထားတယ်ကိုမြင်မမြင်တော့ကိုဉာဏ်နဲ့ကိုဆုံးဖြတ်ပါ မမြင်ရှုဖို့လိုတယ်ဒါလေးဘုန်းကြီးတို့တိုက်တွန်းနေပါတယ်အဲ့ဒီလိုနဲ့ဘုရားက ဒီရှင်မေဂိယကိုဒီတရားတွေဟောပါတယ်ဗျာတရားတွေဟောတဲ့အခါကျတော့ဒီကနိဗ္ဗာန်ရောက်ဒီပြန်ဟောတာကိုမာနဆိုတာတော့အရတ္တမညာဖုံညာရောက်မှမဲ့ရမှ မာနကကွာတယ်အဲကြောင့်မို့မာနဟူသောငါဟူသောမာနကျွမ်းမဲ့ပက်တခြင်းသောနိဗ္ဗာန်သို့ရောက်တယ်ဆိုတော့အနတ္တတင်ညာနေသဒုက္ခအနတ္တတင်ညာလက္ခဏာဤသုံးပါမြင်တဲ့အခါမှာ မြင်ပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်မဉဏ်ဖုံဉာဏ်မဉဏ်ဖုံမှာရတ္တမဲ့ရသွားရင်ဒါမဲ့မာနကိုအကျွင့်မဲ့ပယ်တတ်တာပဲအဲလိုမျိုးဟောပါတယ်နော်ပြီးတော့မှဗုဒ္ဓကရှင်မေဂိရိကဘာဆက်ဟောလဲဆိုလို့ဥရန်ကျူးတာပါပဲဒီစိတ်တွေဟာတဲ့ဝိတက်ကိုပါကိုအစဉ်လိုက်နေအစဉ်လိုက်နေဖြစ်နေတယ်ပထမဆုံးဘာရင်ဥရန်ကျူးလဲဆို မြတ်စွာဘုရားကဥရံကျူတော့ဝမ်းမြောက်ဝမ်းသာပြောဒီမေဂိယတန်တာမှာတော့ဒီအကုသိုလ်ဝင်နှိမ့်ဆက်နေတယ်ဒါပရမမိတ်ငါမသူမြတ်ဘုရားရှင်ကိုရောမြတ်မှာတော့ဒီအကုသိုလ်ဝိတ္တတရားဝင်ရောက်မနှိမ့်ဆက်နိုင်ဘူးဒါဝမ်းမြောက်ဝမ်းသာဥရံကျူတာပါပြီးတော့မှရှင်မေဂိယတန်တာမှာနှိမ့်ဆက်ဝင်ရောက်နေတဲ့ဒီဝိတက်တွေဟာဘယ်မှာအစဉ်လိုက်နေစိတ်ကိုအစဉ်လိုက်ပြီးဖြစ်နေစိတ်နောက် စိတ်ဖြစ်ရင်သူကဖြစ်နေတော့ဝိတကိုပါပေါ့နော်ဒီစိတ်ကဒီအကြံတွေးတွေနောက်လိုက်ပြီးစဉ်းစားတွေးနေအဲ့မှာဝိတကိုပါဘုရားဟောပါအဲ့မှာကြည်လိုက်ဝိတကိုပါကြံကြုတ်တဲ့ဝိတက်၃ပါးသိမ်မွေ့နုညံ့တဲ့ဝိတက်၆ပါးပေါင်း၉ပါးပေါ့ကြံကြုတ်တဲ့ဝိတက်၃ပါးအကျမ်းစာဝိတက်၃ပါးလို့ပြောရမယ် ဒါကဘုန်းကြီးတို့ဒီစိတ်ဓာနုပဒနာတို့အစပိုင်းမှာဘုန်းကြီးတို့ပြောခဲ့ပါနော်ဒီတရားရနိုင်ကြောင်းအဲဒီမှာအရေးချင်းများပါညာအဲဒီတော့ကမကောင်းတဲ့အကြံတွေအကုသလဝိတ္တ၃မျိုးကာမဝိတ္တသက်ရှိနဲ့သက်ရှိပုဂ္ဂိုလ်နဲ့ပတ်သက်လို့ဖြစ်ဖြစ်သက်မဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့ဖြစ်ဖြစ်တခုခုဆွဲလန်းနေဒီပုံမှာဆွဲလန်းတော့ရာလုံးမှုနှစ်သက်မှုမြန်နှုံးမှုစာရတဲ့အကြံတွေစိတ်ကူးမျိုးဆိုတာဒါကာမဝိတ္တလို့ခေါ်ပါတယ်ဒါအကြံစာဖြစ်တာ ဗျာပါရဝိတ္တဆိုတာကတော့ကိုယ်နဲ့ပတ်သက်လို့ဖြစ်ဖြစ်သူဘာနဲ့ပတ်သက်လို့ဖြစ်ဖြစ်ရာသီဥနဲ့ပတ်သက်လို့ဖြစ်ဖြစ်တခုတော့အကြောင်းကြောင့်ဘာဖြစ်လဲစိတ်ဆိုးတာစိတ်ပြတ်တာအလုံးမကြတာကိုယ့်အကိုယ်လည်းလုံးမကြတာလဲဒါလည်းဗျာပါရဝိတ္တနော်အဲ့ဒါမှတ်တာဝမ်းနေတာပူဆွေးတာငိုကြွေးတာနောက်ရုပ်သူဝိညာဉ်ဒေါသနဲ့နှိပ်စက်တာဗျာပါရဝိတ္တဝိညာဉ်တာဝိတ္တဆိုလူတူတယောက်ကကိုယ့်ကိုတစ်ချိန်တကာလုံးကဒုက္ခဖြစ်အောင် ပြောဆဲဖွဲ့ဘူးတာပြန်တွေးတာသူ့ကိုဘယ်လိုပြန်ပြီးတော့ပြောရမလဲဘယ်လိုပြန်ပြီးကလေးစားခြေရမလဲအဲ့လိုပြန်တွေးနေတရားရှုမှတ်မယ်စာအဲ့ဒါတွေတွေးနေတာဒါဝိညာဉ်ဝိတက်ဒီအကျမ်းစာဝိတက်တွေလည်းပေါ်တတ်ပါတယ်အောက်မှာဆက်ကြည့်လိုက်သိမ်မွေသောအနုဇာဝိတက်6ပါးဒါကသိတော့သိတယ်ဒါတော့ဒါဆိုရင်တော်တော်များများကဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာပိုင်းမပြောတာပေါ့နော်အဲ့မှာကြည့်လိုက်သိမ်မွေသောဝိတက်အနုဇာ6ပါး နံပါတ်1ကညာတိဝိတ္တဆွေမျိုးသားချင်းအနေနဲ့ပတ်သက်ပြီးတွေးတာတချို့ဆိုနော်တရားတော်တော်များများထုတ်တာကိုဆွေမျိုးသားရင်သားသမီးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဆွေမျိုးသားရင်နဲ့သားသမီးတွေတော့ထားပါတော့အကျဉ်းသာဝိတ္တထဲပါတော့ဆွေမျိုးသားရင်ကိုညီကိုမောင်နှံနဲ့ပတ်သက်ယောဂဖြစ်မယ်တခုတရားဖြစ်မယ်ဆိုရင်ပုဆိုရင်နေတာအဲလုံးနဲ့ရှစ်ဆက်သွားလို့မရဘူးဒါကြောင့်ဘုန်းကြီးတို့ကတရားစိတ်တခံကြရင်ဒါကိုခဏနာမေးရတယ်တချို့ကြာ တခြားများစိတ်တရားမငြိမ်ဘူးထွက်နေတယ်ဗျာအရင်တော့ကတော့ဘုန်းကြီးတို့ကထွက်ရင်ထွက်တယ်လို့မှတ်တယ်မှတ်ခိုင်းတတ်ပါတယ်ခုတော့အဲ့လိုမဟုတ်ထွက်နေတော့မှကြီးထွက်တဲ့စိတ်လို့သိချကြည့်ပါဘယ်ဘာကိုအခြေခံပြီးထွက်သလားဘာကိုအခြေခံပြီးထွက်တယ်လဲတူတယောက်ကိုတရိယာပြီးထွက်သလားမကျင်နာပြီးထွက်သလားဘာနာဖြစ်ပြီးထွက်သလားဘာမှအကြောင်းမရှိဘဲနဲ့ထွက်သလားသိချသတိထားစောင့်ကြည့်ပါခါလေခါကျကိုယ်ရှင်မြင်သားခြင်းစိတ်နဲ့ဥမာ ဘုန်းကြီးတို့ဗမာပြည်မှာခုဆိုရင်ကိုဗစ် -19 ကြောင့်ဟိုကလည်းဒီကလည်းဟိုမပြန်ဟိုကလူတွေဒီမလာနိုင်အဲ့လိုပိတ်ညံ့နေတာညံ့နေတဲ့ကဒါတွေအတွက်စိုးရင်တာတို့ပူဆွေးတာတို့ဒုက္ခဖြစ်တာတို့ဒါမျိုးနဲ့ပတ်သက်ပြီးတော့တချို့ကတွေးတယ်တွေးတယ်စိတ်ထွက်တာပဲပြောနေတာမူရင်းအကြောင်းကမပြောတော့အဲ့မှာ တိတိကျညှုံဖို့ခက်တာပေါ့နော်ဒါမျိုးတွေလည်းတွေးတုံးမှုတွေဖြစ်တတ်ပါတယ်ဘယ်လိုဒါကြအသေးစားအနုစားလို့ခေါ်ပါတယ် ဒီလိုဥဒက်လေးတွေဝင်လာတယ်သူခါတိုင်းဆရာသမားတွေမိန်တဲ့အတိုင်းပေါ့သိပြီးမှမှတယ်မသိဘဲနဲ့တွေးတယ်တွေးတယ်စဉ်းစားစရာဒီလိုမှနေသူကဆက်တွေးတယ်အဲ့လိုဖြစ်အဲ့လိုဖြစ်နေလို့ရှင်ရင်ဒုတိယဘောတတိယပြီ လောဘကြောင့်တွေးရင်အတုပမှတ်ပေါ့ဒေါသကြောင့်တွေးမေတ္တာပွားပွားပေါ့ဘာမှအကြောင်းအရာသေချာတိကျမရှိဘူးတော့အာနာပါနမှတ်တာလို့ဘုရားကုံတော်ပွားတာလို့ခွေးတို့အများကြီးပြောခဲ့တယ်ဒီ တရားတွေပြောင်းပြီးရှုမှတ်တဲ့နည်းနံပါတ်1ဇနဗရဝိတ္တတိုင်းပြည်မြို့ရွာနဲ့ဆက်စပ်တွေ့မှုနော်ဒီတိုင်းကမှဟိုတနေ့ရွေးကောက်ပွဲတွေဖြစ်ဗမာပြည်မှာလည်းရွေးကောက်ပွဲဖြစ်ဘာမှကိုတရားမှတ်လို့မရဘူးဒါပဲထိုင်ကြည့်နေကြဒါမျိုးတွေပေါ့ဗျာဒါတိုင်းပြည်နဲ့ပတ်သက်တယ်ကိုနေခဲ့တဲ့မြို့နဲ့ပတ်သက်တယ်ကိုမြို့နဲ့ကိုနေခဲ့တဲ့ရွာနဲ့ပတ်သက်တယ်ဒီအကြောင်းအရာတွေပြန်ပြန်တွေးနေတတ်တယ်ရက်လို့မရဘူးဗျအဲ့ဒီတွေးရတယ်ဒါကိုလည်းပြအောင်ရအောင်မှားတာပေါ့နော် အဲ့ဒါမျိုးတွေမှတ်လို့မရဘူးဆိုရင် ခုနလိုကမ္မဋ္ဌာန်းတကူပြောင်းမှမယ်နော်ကြဲ6နိုင်ထုတ်စားဒီနေ့ဒီလောက်နဲ့ရမယ်နော်အမရာဝိတက်ကအများကြီးပြောအောင်ဒီနေ့ဆုဆုံးမဟောပြောတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။